ဒီတတ္တဝတယောက်သေးတယ်ဆိုတာဒီအသက်လို့ခေါ်တဲ့နော်ဇီဝိတလို့ပါဠိလိုခေါ်တဲ့ဒီဒီခန္ဓာကိုယ်ထဲမှာပေါ့စိတ်မှလည်းရှိတယ်ဒီခန္ဓာကိုယ်မှလည်းရှိတယ်ရုပ်တစ်မျိုးရှိတယ်အဲ့ဒီရုပ်ကဒီဒီခန္ဓာကိုယ်ကြီးကိုထိမ့်သိမ့်ထားတာပုတ်ပုတ်မသွားအောင်ဆွေးမသွားအောင်ထိမ့်သိမ့်ထားတဲ့ဟာရှိတယ် life principle လို့ဒီလိုဘာသာပြန်ဟမ်ဘာဘယ်လိုခေါ်မလဲတော့မသိဘူးပေါ့ နော်အဲ့ဒီဇီဝိတဆိုတဲ့ယုတ်မချုပ်သေးသမျှလူဟာအသက်ရှိနေသေးတာအဲ့ဒီအဲ့ဒါနဲ့အတူတူခုနစိတ်ဆိုတာလည်းပဲရှိနေတာပဲ active consciousness မဟုတ်တော့ပြီမယ်လို့ inactive အနေနဲ့သူရှိနေဒါကြောင့်မို့သိတယ်ဆိုတာဘာလဲဘုရားဘာသာအနေနဲ့ဆိုရင်အဲ့ဒီဇီဝိတဆိုတာ မရှိတော့တာရယ်ပြီးတော့ကုံငွေ့ပေါ့လူလူအပူဓာတ်မရှိတော့တာရယ်စိတ် ချုပ်သွားတာ။ဒီသုံးခုချုပ်သွားရင်ဒီသုံးခုမရှိတော့ဘူးဆိုရင်ဒါကိုပေးတယ်လို့ဒီလိုသမုတ်တယ်။ဒါဗုဒ္ဓဘာသာမှာ။ဟိုဂါထာလေးတစ်ပုဒ်ကြည့်တယ်အာယုဥတ္တမသဝိညာဏယရာကာယံဇဟံပိနံဆိုတော့အဲ့ဒီအသက်ရယ်ကိုငွေ့ရယ်စိတ်ရယ်ပေါ့။ဒီသုံးခုကင်းသွားတဲ့အချိန်ခါမှာရှင်တို့ကြီးဖြစ်သွားပြီပေါ့။ထင်းလုံးလောက်တော့သုံးမကြဘူးထင်းကမိထက်လို့ရတယ်ဟာလူသေးသွမ်းမလုံးမရတော့။အဲ့တော့ ခုနစိတ်ကြီးကတ်ထားတယ်ဟုတ်တယ်မလားသူဘာမှတော့မသိဘူးဒါမှမဟုတ်သူသူခန္ဓာကိုယ်ကပုတ်ပွမသွားသေးဘူးလေဆိုရင်ဒါသူဇီဝိတရှိနေသေးတယ်ပေါ့ဇီဝိတရှိနေသေးတဲ့မျှသူဟာအသက်ရှိနေသေးတယ်လို့ပဲမှတ်ရမှာအဲ तू तू မကြားတာပါလားတော့ तू तू ကြားတယ်ကြားမှာကြားခြင်းလည်းကြားအဲ့ဒါကြောင့်မို့သိတယ်သိတယ်အဲ့ဒါကြောင့်မို့အရေးကြီးတာနော်အဲ့နားမှာသွားပြီးတော့များဟိုကပြောတရားပြောမပြောကြနဲ့ အထူးသဖြင့်သူ့အစိတ်အနှောက်အယှက်ဖြစ်မှာမျိုးတို့ဘာလို့မပြောမိတင်လဲ။ဘာလို့ဆိုကိုကတော့ तू ကြားတော့မှမဟုတ်ပါဘူးဆိုပြီးတော့ပြောတာ။ဒါမှလို့သူ့မှာကြားရင်ကြားမှာဟုတ်လား။အဲ့ဒါတွေဟိုဆိုတော့ဟိုတချို့ပေါ့လေတခြားဘဝတွေဟိုသိနိုင်တဲ့လူတွေဘာတွေနဲ့တွေ့တော့သူတို့ပြောပြောပြခုတာတွေရှိတယ်။ဒါဟုတ်တာမဟုတ်တာတော့မသိဘူးပေါ့လေ။တချို့ဆရာတွေရှိတယ်မဟုတ်လား။နောက်ဘဝရောက်သွားတဲ့လူကိုသူခေါ်ပြီးတော့မိတ်နိုင်တယ်လို့ဘာလို့တွေရှိတယ်။ အဲ့တော့ဟိုကိုယ်တိုင်ကိုယ်တိုင်တော့ဟိုကြုံဘူးတာဟိုကြားဘူးတာပေါ့လေတကမိုက်တယောက်ကအဲ့လိုသေတော့မှဖြစ်နေဖြစ်နေတော့အဲ့ဒီအချိန်ခါမှာသူ့ကိုပြုစုတယ်မိမတယောက်ကသေသေတော့မှဆိုတော့ဘာမှသိတော့မှမဟုတ်ပါဘူးဆိုပြီးတော့အဲ့ဒီသူ့ရဲ့လက်စုပ်လေးလို့ဆိုပါတော့ပေါ့ယူလိုက်အဲ့ဒါကိုဟောသိသွားမသိခင်လေးမှသိတော့စိတ်တခါတည်းဟောဖြစ်သွားတော့ပေးလို့ယူတာမဟုတ်ဘူးလေဟုတ်လားခိုးယူတာ မလင်းတစ်ပိုက်ယူလိုက်တာဒါသေးတော့မကောင်းတဲ့ဘဝဖြစ်တယ်လို့ဆိုတယ်တေးတတ်တာပေါ့တေးခါနီးမှာဒီစိတ်နဲ့တေးတော့တာကိုဒေါသစိတ်နဲ့တေးတော့တာဟာငါလှုပ်ရက်လေချင်းပေါ့ဟုတ်လားငါသေးမယူပါတော့တဘောနေမှာပေါ့မသေးခင် तू ကတော့ဟိုလူကဟိုကတော့သေးတော့မှာပဲဘာမှလည်းပြည့်တော့မှာမဟုတ်ဘူးပေါ့တခြားလူမမြင်တော့ငါယူထားမှာပေါ့အဲ့လိုပေါ့အဲ့လိုဖြစ်နိုင်တယ်လို့ဒါဒါကြောင့်မို့ဟောဖြစ်ရင်တော့ဘာမှအဲ့လို ဟိုအဲ့ဒီတိမ်မဲ့ပုံကိုစိတ်အနှောက်အယှက်ဖြစ်မယ်စကားမျိုးလည်းမပြောမိစင်းတဲ့ပါအရေးဒါအရေးကြီးတယ်ဟိုဟိုသူ့ကိုကျေးဇူးပြုခြင်းဘုရားသာလေးပါလေးရုပ်ပေးဒါပဲရှိတယ်ဒါပေမဲ့ဆရာဝန်တော့ပြောတာပေါ့ဘုံတော်ကျဲကိုတွေးဝင်သွားမယ်မသိတော့ဘူးဆိုအဲဒါဒါတော့သူတို့အပြောပဲလေသူတို့ပြောရလည်းပဲတကယ်မှန်ရင်မှမှန်တယ်ဟုတ်လားဆရာဝန်လေးလည်းဒါမှန်ပြောတာကိုသူတို့ပြောရင်အကုန်မဟုတ်ဘူးနော်ဘလို့ဘလို့ ဟုတ်လားဘယ်လိုပြုလုပ်လို့ယူတာသူသိလားသိလားဟုတ်တယ်ဘယ်လိုမှမပြောနိုင်ဘူးတော့တော့ကျွန်တော်ထိုင်နေတယ်ဘယ်တော့ပြောကျွန်တော်ကြားတယ်ကျွန်တော်ပြန်မပြောရတော့ပြောပဲအဲဟုတ်တယ်မဟုတ်လားအမျိုးလုံးအဲ့လိုလိုက်ကြည့်ဟုတ်လားအဲ့လိုဆိုရင်အဲ့လိုဆိုရင်ကောင်းကောင်းအတိရှိတယ်ပြောတယ်ရှိတယ်သူမေးတာသိလားဆိုသူမပြောဘူးအာမလှုပ်နိုင်တာလည်းရှိနေတယ်သူသူသူဘာပြောလို့ပါတော့ဒီတယောက်ဘယ်လိုလဲသိလားဆိုတာရှိနေတာအဲသူကဟုတ်ပါဒီလိုပြောနေရင်ရှိတော့ ဒါပေမဲ့လို့ဟုတ်တယ်ဒါတော့ဟိုအင်းဘယ်တော့မှဟိုဘေးလူကမသိနိုင်ဘူးဟုတ်လား तू तू तू ဒါလေးကိုသိသွားမယ်သိမသွားဘူးဆိုတာအဲ့တော့ကိုယ့်ဘက်ကစိတ်ချရအောင်ဆိုရင်အဲ့လိုခမျိုးမှာခုနလိုစကားပြောတာတော့ဘာလို့မှတတိထားပြီးတော့ပြောရမှာပြန်ထားတော့အဲ့တော့ဒါက death process of death and rebirth ဒါနားလည်ပြီနော်ဒါဘုရားနားလည်ဖို့အလွန်ရေးကြည့်တယ်နော်ပြီးတော့လူတွေ အလွန်မျက်စိလဲတယ်ဒီနေရာမှာခုနကမဟုတ်ရုပ်တွေပြောပြောမိပြောမိသွားတတ်တယ်နောက်တစ်ခုကကောင်းပြီဟာဒီထဲမှာလည်းပါပါလိမ့်မယ်နော် what is what is it that is reborn ဒါပြန်နောက်ဘဝရောက်တော့ဆိုတာဘာရောက်သွားတာလဲဘုရားဘာသာက ဆိုးဆိုတာကိုလက်မခံဘူးဒါပထမနားလည်ထားအတ္တအတ္တလို့ခေါ်တယ်အမြဲအမြဲတည်တဲ့သဘောတရားတစ်ခုနော်များသောအားဖြင့်လူတွေထင်နေတယ်ဘုရားဘာသာတွေလည်းပဲထင်တယ်အများရှိပါတယ်ဒုက္ခန္ဓာကိုယ်ထဲမှာဆိုတော့အတ္တဆိုတဲ့ဟာလေးတစ်ခုရှိတယ်အမြဲအမြဲတည်တဲ့ဟာလေးတစ်ခုရှိတယ်အဲ့ဒီဟာလေးကဟိုအကောင်လေးလိုပါလို့စတယ်ပေါ့လေအဲ့ဒါလေးကအသက်ရှင်နေတုန်းလည်းပဲသူကပဲအမိန်ပေးပြီးတော့လုပ်နေတာ အာသူသိတာလဲ तू ကသိတာဆိုတော့လှုပ်တာလဲ तू ကလှုပ်တာစားတာလဲ तू ကစားတာလို့ဒီလိုထင်တတ်ဒီလိုထင်ပြီးတော့ဟိုယူဆထားတဲ့အတ္တဆိုတာမျိုးရှိတတ်တယ်အဲ့တော့အခုအသက်ရှင်နေတော့မှအဲ့လိုအတ္တဆိုတာမရှိဘူးထားတော့နောက်ဘဝရောက်သွားတယ်ပါတယ်ဆိုဟာကြလဲအဲ့ဒီအတ္တတော်တော်တော်ပြုတ်ဖို့မလွယ်ဘူးဒါမှမဟုတ်ဘုရားဘာသာကတော့ဗာပြောလဲအတ္တဆိုတာမရှိဘူး အမြဲတည်တဲ့သဘောတရားဆိုတော့လောကမှာဘာမှမရှိဘူး။ဒါကြောင့်မို့ဒီဘဝကဟိုဘဝရောက်သွားတာဟာဘာလဲဘယ်လိုရောက်သွားလားဒီဘဝကောင်ဟိုဘဝရောက်သွားတာလားနော်ဒါပေမဲ့ဟိုဘဝမှာလုံးဝဘာမှနောက်ဘဝကနောက်ဘဝနဲ့အဆက်ဆက်မရှိဘဲနဲ့လုံးဝအသစ်ဖြစ်တာဟောဒီနေရာမှာပြဿနာပေါ်လာတယ်ဒီပြဿနာကအမြဲတမ်းတော့အမေးခံရတယ်ပြောလိုက်ရင်တော့ဒါကင်တော့တာပဲစိုးလို့မရှိဘူးလဲပြောတယ်ဟလား permanent entity ဆက်မရှိဘူးလို့ပြောတယ်လူသေးပြီးတော့တခါတော့လူဖြစ်တယ်နတ်ဖြစ်တယ်လည်းပြောတယ်ခင်ဗျပါလဲတာဆိုတော့ဇက်တော်တွေမှာဘုရားလောင်းဟာတပွားသေးပြီးတပွားဖြစ်တာငါဘုရားဖြစ်ခဲ့တယ်ပြောတာကမဟုတ်ဘူးလားနော်ဝိတ္တန်ရမင်းကြီးကငါဘုရားဖြစ်တယ်ငါဘုရားဖြစ်ခဲ့တယ်ငါဘုရားဝိတ္တန်ရမင်းကြီးဖြစ်ခဲ့တယ်ပြောတာပဲဘုရားလည်းဒီတို့သုံးတာပဲအေးအဲ့ဒါကြောင့်မို့ဒီအရာနဲ့ပတ်သက်ပြီးတော့ပြောတဲ့ခါကျတော့ပြောလို့မဖြစ်နိုင်တော့အောင်ပဲစကလုံးမရှိဘူး အဲ့တော့ပါဠိမှာလည်းပဲသုံးတာပဲပုဏ္ဏဘဝဆိုတာဟုတ်လားပုဏ္ဏဆိုတာတဖန်ဘဝဆိုတာဖြစ်တာတဖန်ဖြစ်တာနော်အင်္ဂလိပ်မှာလည်းပဲ rebirth ဟာဗမာကျလည်းနောက်ဘဝပေါ့လေဆိုတော့ဒါတွေဟာသကလုံးဒီတဲ့ဘာပြုတဲ့သကလုံးမရှိလို့သုံးထားတဲ့သကလုံးပဲအမှန်ကတော့ rebirth ဆိုတာလည်းမဟုတ်နိုင်ဘူးသူထပ်ဖြစ်တာမဟုတ်ဘူးနော်သူကချုပ်သွားပြီးတော့သူ့နေရာနောက်တစ်ခုကဖြစ်တာဆိုတော့ तू तू ကရွှေ့သွားရင်တော့ဒါ rebirth လို့ပြောရင်ပြောဖို့ပေါ့ဟုတ်တယ်မလား နောက်တစ်ခါထပ်ဖြစ်တယ်လို့အမှန်က तू ကဟိုရွှေ့သွားတာမဟုတ်ဘူးအဲသူ့ကို replace လုပ်တာနောက်တစ်ခုอ่ะအဲ့ဒီမှာအရေးကြီးတယ်ဟိုအကြောင်းအရာတစ်ခုကိုလက်ခံကြတာတော့လက်ခံကြတာပဲဒါမှမဟုတ်အမြင်အမျိုးမျိုးနဲ့လက်ခံတယ်အဲ့လိုပဲကိုကပြောချင်တယ်ဒီဟိန္ဒူတွေလက်ခံတဲ့နောက်ဘဝကြတော့ခုနလိုအတ္တရှိတယ်ဒီအတ္တလေးကဒီဘဝတည်တဲ့ခါကျတော့နောက်ဘဝတစ်ခါပြောင်းသွားတယ်အတ္တလေး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 အတ္တဆိုတာလည်းမရှိဘူးဒီဘဝကနေပြီးတော့နောက်ဘဝပြောင်းသွားတာဆိုလို့ဘာတစ်ခုမှမရှိဘူးနောက်ဘဝလည်းရှိတယ်ဟောဒီလိုပြောဒီလိုဒီလိုလက်ခံတာနော်အဲ့ဒီတော့ခုနခုနပြောတဲ့ဟိုဟိုတေတံနဲ့နောက်ဘဝဖြစ်တာပြန်သတိရတယ်မဟုတ်လားနောက်ဘဝဖြစ်လိုက်တဲ့ခါကျတော့ပဋိတန်တိစိတ်နဲ့ရုပ်ဖြစ်တယ်လို့ကိုပြောတယ်မဟုတ်လားနော် အဲ့ဒီပရိသန်နေစိတ်နဲ့ရုပ်ဖြစ်တဲ့ခါကျတော့သူတို့ကဒီဟိုရှိဘက်ဘဝကနေပြီးတော့ဟိုဘက်ရွေ့ပြောင်းသွားတာမဟုတ်ဘူးအဲ့ဒီဘဝဘဝဟောင်းတဲ့ဘဝတည်းလို့ပြောအဲ့ဒီဘဝဟောင်းကဟာတွေကချုပ်သွားပြီးတော့ဘဝတည်းမှာ ရုပ်အတ္တနာအတ္တသွားဖြစ်တယ်နော်ဒါကြောင့်မို့ဒီဘဝကဘာတစ်ခုမှဟိုဘဝကိုပြောင်းမသွားဘူးရွေ့မသွားဘူးဒီဘဝဖြစ်တဲ့ယုံနာဟာဒီဘဝတွေမှာချုပ်ပြီးတော့ကိစ္စပြီးသွားတယ် နောက်ဘဝမှာယုံနာအတိဖြစ်တယ်အဲ့ဒီလိုယုံနာအတိဖြစ်တော်လဲပဲဒီဘဝနဲ့ဟိုဘဝကဆက်သွယ်မှုလုံးဝကင်းနေတာလည်းမဟုတ်ဘူးအဆက်အသွယ်လည်းရှိတယ်အကြောင်းအကျိုးအဆက်အသွယ်ရှိတယ်ဟိုကတန်တန်တစင်တစန်းထဲမှာဖြစ်တဲ့အဆက်အသွယ်ရှိတယ်ဆိုတော့မီးလုံးလေးတွေတစ်ခုတစ်ခုလှုပ်ထားပြီးတော့တစ်ခုပြီးတစ်ခုလင်းတာတွေကြည့်လိုက်ရင်မီးလုံးလေးတွေသွားနေလို့မထင်အောင်လား နော်တခုတခုပေါ်ပြီးတော့မှိတ်တာနောက်တစ်ခုပေါ်မှိတ်တာဆိုသွားနေတယ်လို့ထင်ရအမှားတော့ဒီမီလုံးလေးတခုတခုကသူ့နေရာလေးတင်သူမှိတ်လိုက်လင်းလိုက်လုံတာမဟုတ်ဘူးလားဒါမှမလို့ကြည့်လိုက်တဲ့ခါကျတော့မီလုံးလေးကသွားနေတယ်လို့ပဲထင်ရအဲထို့တူပဲအဲ့ဒါဘာလို့ဆိုအစင်ကိုကိုကမဖြတ်နိုင်လို့အစင်ကိုဖြတ်ပြီးတော့မကြည့်နိုင်လို့တကယ်အစင်ကိုဖြတ်ကြည့်နေဆိုမီတစ်လုံးနဲ့ကိုသာစိုက်ပြီးတော့ကြည့်နေတခြားကိုမမြင်အောင်ဒီတစ်လုံးနဲ့ကိုပဲနောက်ဆုံးဟိုလေးနဲ့ပေါက်လေးပေါက်ပြီးကြည့်မယ်ဆိုရင် ဒီဒီတလုံးနဲ့မိတ်တုံမိတ်တုံဖြစ်နေတာထင်ရှားဒါမှမဟုတ်အဲ့ဒါဖယ်လိုက်စမ်းသွားတာပဲဟုတ်တယ်မလား traffic light တွေကြည့်ကြည့်လေမီးမီးမီးအဝါနှစ်ခုအထက်အောက်ရှိတဲ့ဟာကြည့်ကြည့်စမ်းကူးနေတယ်လို့မထင်ဘူးလားသူသူမိတ်တုံမိတ်တုံလှုပ်ထားရင်အထက်နဲ့အောက်လေဟလားဒီဒီဒီမီးလေးကအထက်ရောက်သွားလဲအောက်ရောက်သွားလဲအထက်ရောက်သွားလဲအောက်ရောက်သွားလဲလို့မထင်ဘူးလားဒါလူတိုင်းထင်တာပဲတကယ်ကတော့ဟုတ်ကလား မဟုတ်ဘူးသူ့အထက်ကဟာလည်းသူ့ဘာသူမိတ်တော့မလို့လို့အောက်ကလည်းသူ့ဘာသူမိတ်တော့မလို့လို့သူ့အချိန်လေးနဲ့လှုပ်တိုင်မင်းလေးနဲ့လှုပ်ထားတော့ဒီကောင်ဟိုတက်သွားပြန်ဆင်းလာရင်တက်သွားပြန်ဆင်းလာလို့ထင်တာအဲ့ဒါမျိုးလိုပဲဒီမှာလည်းပဲဒီဒီဒီဘဝမှာဖြစ်တဲ့တရားတွေဒီတိုင်းပါဖြစ်ပြီးချုပ်ဖြစ်ပြီးချုပ်ဖြစ်တဲ့အခါမှာကိုကအဲ့ဒါလေးနဲ့စိတ်တွေကဆက်ဆက်ယူပြီးတော့ဒါကိုတယောက်သေးလို့ဒီလိုထင်သွားတာတခုသေးလို့ထင်သွားတာအမှန်တော့အဲဖြစ်တန်းဖြစ်တန်းခဏခဏမှာအတိတ်အတိတ်ဖြစ်တယ် အဲ့ဒီအတိအတိဖြစ်တာတွေကအဟောင်းနေအဟောင်းနေခုနလိုတန်တန်နဲ့မှာဒီအစဉ်တစ်ခုတည်းမှာ ဖြစ်ပြီးတော့အကြောင်းအကျိုးဖြစ်ဖြစ်ဆက်သွယ်မှုရှိအေးဒါကြောင့်မို့ဟိုဟို formula လေးတစ်ခုရှိတယ်ပါဟိုတို့ပါဠိမှာနသသောနသအင်ညောဆိုပြီးတော့အဲ့ဒါခေါ်ပြောတာရှိတယ်မှအဲ့ဒါလေးတော့ဟိုနားအမှတ်မိထားရင်ကောင်းတယ်နော်နသသောနသအင်ညောတယ် နဆာတော့ဆိုတာဘာလဲဆိုရင်သူလည်းမဟုတ်ဘူးတဲ့နဆာအင်ညောဆိုတာတခြားလူလည်းမဟုတ်ဘူးတဲ့မလင်းတပတ်ပြောသလိုပဲမပြောလို့လည်းမရဘူးဒါပဲနော်အဲ့တော့နောက်ဘဝအတိဖြစ်တဲ့ဖြစ်သွားတယ်လို့ပြောတဲ့တ attva ဟာတည်သွားတဲ့ attva လည်းမဟုတ်ဘူးတဲ့တည်သွားတဲ့ attva ကနေတပါးတခြားလုံးဝအတိဖြစ်လာတဲ့ attva လည်းမဟုတ်ဘူးတဲ့တည်သွားတဲ့ attva နဲ့လည်းသူ့မှာအကြောင်းအကျိုးဖြစ်ဖြစ်ဆက်ဆက်မှုရှိတယ် အဲအဲ့ဒီလို explain လုပ်တယ်အဲ့တော့မိတိုင်တိုင်ထွန်းထားတယ်နော်မိဖယောင်းတိုင်တိုင်ထွန်းထားတယ်နောက်တစ်ယောက်ကလာပြီးတော့ကူးယူသွားတယ်အဲ့ဒီကူးယူသွားတဲ့မိဟာဒီတိုင်ဒီဖယောင်းတိုင်ကမိလားဒီဖယောင်းတိုင်ကမိဟိုပါသွားတယ်ဒီဖယောင်းတိုင်ငိမ့်ချင်ရအောင်ဒါပြန်ဟိုဖျောင်းနယ်မီးဟာဒီဖျောင်းနယ်မီးမပါဘဲနဲ့ဖြစ်တာဟုတ်ကဲ့လားမဟုတ်ဘူးလားအဲ့ဒီဥပမာမျိုးနဲ့ကျမ်းကံမှာဟောပြုတ်ပြီးတော့စီးစီးရနှိမ့်လိုက်လို့ဟိုမှာထင်သွားတယ် နော်တစိတ်ထင်သွားအဲ့ထင်သွားတဲ့တစိတ်ဟာဒီစီလာဒီစီဆိုရင်လည်းဟိုကကြိုက်ခက်လိမ့်မယ်ဟုတ်လားကိုယ်လက်ထက်ပြန်ပါလာမှာမဟုတ်ဒါမှဒီဒီလက်ထက်ကကင်ထားတဲ့စီးနဲ့ကင်းပြီးတော့အဲ့ဒါဖြစ်ကြလားမဖြစ်ဘူးအဲ့အဲ့ဒီလိုနီးမျိုးနဲ့ဒီဒီရှေ့ဘဝနဲ့နောက်ဘဝယူရတယ်လုံးဝအစ်စ်ဒီရှေ့ဒီဒီအာရှေ့ဘဝနဲ့လွန်ခဲ့တဲ့ဘဝနဲ့ဘာမှမဆက်မဆက်ပဲနဲ့လုံးဝအစ်စ်သွားဖြစ်တာလည်းမဟုတ်ဘူး တခါဒီဘဝကဒလိုတစ်ခုကနေပြီးတော့နေရာပြောင်းပြီးတော့ဟိုဘက်ရွေ့သွားတာလည်းမဟုတ်ဘူးသူအစ်စ်တော့ဖြစ်တာပဲဖြစ်ပေမဲ့လို့ဒီဒီအဟောင်းတွေကအဲမกินဘူးဆက်ဆက်မှုရှိနေတယ်ဒါကြောင့်မို့လည်းပဲကိုပြုတဲ့ကံကိုအကျိုးပေးတာဒီလိုသာမဟုတ်ရင်သူများပြုတဲ့ကံကိုလာအကျိုးပေးတော့ဟမ်အဲအဲ့ဒါကြောင့်မို့ယူအစခက်တယ်ဒီဟာကလေအဲ့တော့ ဘလူနောက်ဘဝဖြစ်တာဘလူဖြစ်တာလဲဆိုပြောဖို့ကိုကြက်ယုံ nant ဖြစ်တာပဲယုံ nant သွားပြီးတော့ဖြစ်တာအဲ့ဒီယုံ nant ဟာဒီဘဝကယုံ nant နဲ့အကြောင်းမကင်းအကြောင်းအကျိုးမကင်းနဲ့အဆက်အသွယ်မကင်းတဲ့ယုံ nant ဒါမှမဟုတ်ယုံ nant ကတော့ယုံ nant အစ်စ်ပဲဒီဘဝကယုံ nant ကဟိုဘဝပြောင်းသွားတာမဟုတ်ဘူးအဲ့ဒီလိုနီးနေဗုဒ္ဓဘာသာကဒီနောက်ဘဝဆိုတဲ့ reincarnation ကိုလက်ခံဘုန်းကြီးတော့ဒါမှမဟုတ် reincarnation ဆိုတဲ့စကားလုံးမသုံးဘူးဒီဒီဟာအကြောင်းပြော rebirth ပဲသုံးတယ်ဘာကြောင့် rebirth ကနည်းနည်းလေး reincarnation နဲ့ဆိုင်ရနည်းနည်းသက်တာတယ်လို့ထင်တယ် reincarnation လို့ပြောလိုက်တဲ့ခါကျတော့ incarnate ဆိုတော့သူကတခါလဲဟိုဒီဒီဒီအတ္တဆိုတဲ့သဘောကိုလက်ခံရရောက်တော့ပေါ့ဒါကြောင့်မို့အဲ့ဒါလည်းမသုံးဘူးအဲ့ဒီတပူပြီးဆိုတာတော့ transmig transmigration of soul soul ကတခါလဲဘဝပြောင်းသွားတာဒါလည်းမသုံးဘူးဒါပေမဲ့လို့ rebirth ကြတော့မသုံးလို့မရဘူးအဲဒါမှခုနပြောလို့ပဲ rebirth ကိုကဒါကတော့တကယ်ကတော့ remove ဟုတ်လား သို့တော်လည်းပဲဒီဒီလိုပဲဒါတော့စကလုံးဆိုတာသုံးရလားအေးဒါကြောင့်မို့ဒီဘဝကနေနောက်ဘဝရောက်သွားတဲ့ဟာဟာအဲဒီဘဝကဟိုဘကိုပြောင်းသွားတယ်လည်းမဟုတ်ဘူးဟိုဘဝဒီဘဝနဲ့လုံးဝအဆက်ဆက်မရှိဘဲနဲ့ဟိုဘမှာဖွားနေအတိဖြစ်တာလည်းမဟုတ်ဘူးအဲ့ဒီလိုသဘောတရားမျိုးနဲ့ဗုဒ္ဓဘာသာကလက်ခံတယ်အဲ့တော့ဟိုကိုကတော့တခုပြမေးတယ်သူတို့ပြန်ပြန်ပြီးတော့ ဟိုမင်းငယ်ငယ်တော့မင်းနဲ့အခုအခုမင်းနဲ့တူလားမတူဘူးလားတယောက်သေးလားတယောက်တယောက်စီလားဆိုတော့မင်း10နှစ်သားအရွယ်ကမင်းနဲ့အခုအသက်30မင်းနဲ့ဘယ်လိုလဲဘာလဲဖြစ်လဲတယောက်သေးဟမ် yes or no no ဟမ်ဟုတ်ကလား yes ဟုတ်ပြီဒါကြောင့်မို့ yes or no နော်တနည်းအားဖြင့်ဆိုရင်ဟုတ်တယ်ဟာငါမငါငယ်တော့လည်းငါပဲကုလည်းငါပဲပေါ့ဟုတ်လားဆိုတော့ငယ်ငယ်တော့မောင်ကကြီးကကုလည်းငါပဲမောင်ကကြီးပဲဒါမှမဟုတ်လည်းဒီလူကမောင်ကကြီးလို့လူတွေကသိနေကြတာဆိုတော့တနည်းဟုတ်တယ်တနည်းအားဖြင့်စဉ်းစားကြည့်ရင်အာငယ်ငယ်တော့ငါနဲ့ခုငါနဲ့အများကြီးကွာနေပြီပြောင်းလဲချက်အဲပြောင်းလဲချက်အဲအဲ့ဒီဟာမျိုးလိုပဲဟုတ်လားအဖြေခက်တာပြောပါတယ်မင်းတခုလည်းရက်ဆောင်လုံးဖြေစမ်းမဖြေနိုင်ဘူးဟုတ်တနည်းပြောရင်ဟုတ်တယ်ငါငါဟိုတော့ငယ်တော့ငါလည်းခုငါပဲပေါ့ ဒါမှလို့ငယ်တော့ငါနဲ့ခုငါနဲ့ဟာမပြုတ်အောင်ကွာခြားသွားတယ် biologically ပြောမယ်ဆိုရင်လုံးဝအစ်စ်ဖြစ်လာတယ်သူတို့ပြောရမှာလား9နှစ်တခါဒီဒီထဲမှာရှိတဲ့ cell တွေဟာအစ်စ်ဖြစ်တယ်အစ်စ်အစ်စ်ဟို cell တွေကတော့ဒီအခုပြောနေတဲ့ခိုက်တံမှာလည်းပဲအဟောင်းတွေဖြစ်ပြီးတော့အစ်စ်တွေအဲဒီအဟောင်းတွေချုပ်ပြီးတော့အစ်စ်တွေဖြစ်လာပဲอืมဒါမှမဟုတ်အဲ့ဒီ9နှစ်ကြာသွားရင်တော့လုံးဝအစ်စ်ဖြစ်တယ်အဲ့တော့လုံခဲ့တဲ့9နှစ်က cell ဆိုလို့အခုကိုယ်တို့မှာဘာတစ်ခုမှမရှိတော့ဘူး ကိုကုရှိတဲ့ဆရာအတစ်အဲ့ဒီလိုပြောတယ်ထားပါတော့အဲ့ဒါပြောင်းလဲလာအဲ့ဒါကြောင့်မို့အာဟုတ်တယ်လဲပြောလို့ရတယ်မဟုတ်ဘူးလဲပြောလို့ရတယ်လို့ပဲနောက်ဘဝသွားဖြစ်တဲ့လူဟာဒီဘဝဒီဘဝလူလားဆိုတနည်းအားဖြင့်လည်းဟုတ်တယ်ဟုတ်လို့လည်းပြောနေကြတာမဟုတ်လားခုနပြောတယ်လူဝင်စားတောင်ကိုပြောခဲ့ပြီနော်အမှားတော့ခုနအတိအကျလိုက်သားဆိုဘာဘာလူဝင်စားပြောရမလဲအာဟိုဘဝဟိုပြီးခဲ့ပြီဒီဘဝဒီဘဝပဲအဲဒါကြောင့်မို့ ဒီဒီဘဝအကုအဆက်အဆက်နဲ့ပတ်သက်ပြီးတော့ဗုဒ္ဓဘာသာရဲ့သင်ကြားချက်အတိုင်းနားလည်ဖို့သိမလွယ်ဘူးအခုလိုရှင်းရှင်းလင်းလင်းလေးသိထားရအဲ့တော့ဒါဗုဒ္ဓဘာသာရဲ့လက်ခံမှုပေါ့ဟာသူများကဘာသာတွေလက်ခံတာလို့ခဏလို့အတ္တအနေနဲ့လက်ခံမယ်ပေါ့လေဟုတ်လားတည်မြဲတဲ့အမြဲတည်တဲ့ဟာတခုခုရှိတယ်ဒီအမြဲတည်တာတခုကကူးသွားတဲ့စသည်ဖြင့်ဒီလိုလဲလက်ခံတာရှိမှာပေါ့လေအေးအဲ့ဒါကြောင့်မို့ အခုနောက်ဘဝနဲ့ပတ်သက်ပြီးတော့အာတော်တော်လေးတော့စုံသွားပြီထင်တယ်နော်ဒီထက်မှာဟိုဟွာတဲ့ပေးထားတဲ့ဆင်းမှာอืมသမဏ452မှာဗာတွေ့လဲအဲ့မှာအောက်အောက်ကစာစာစာချောင်းလင်းနဲ့ကြံသွားတယ် 452မှာမိလိန္ဒနဲ့နာဂတိဏနဲ့အကြောင်းနော်ခုနပြောခဲ့တဲ့ဒါကဟိုနေရာအဝေးကြီးမှာသွားဖြစ်တာနဲ့နှီးနှီးဖြစ်တာဘလူဘလူဘလူကအရင်ကြမလဲမကြဘူးဆိုတဲ့အမေနဲ့အဖေတွေ့တယ်မဟုတ်လားအဲအဖေကပါလို့ they would arrive at the same time နော်တစ်ချိန်တည်းမှာပဲဖြစ်မယ်ဆိုတော့နောက်အမေဖြေလေးသွားတယ်ဒါခုနပြောတဲ့အတိပဲဒါတခုနော် ပြီးတော့နောက်သွားလိုက်ကြအောင်ဆိုဘယ်ရောက်သွားမလဲအဲမိလင်နဲ့ပညာအလွန်ကောင်းတယ်อืมစာမျက်နှာ465မှာပါရှိလဲအောက်နားမှာ Venerable Nagasena does rebirth take place without anything transmigrating ဒီဘဝ ဒီဘဝကရှိတဲ့ယုံနံကဟိုမပြောင်းမဲနဲ့ဟိုနောက်ဘဝပြိတ္တန်နေဖြစ်တာလားဆိုတော့ yes hooking rebirth takes place without anything transmigrating ဒါကြောင့်မို့ဒီဘဝကယုံနံကဟိုဘဝကိုပြောင်းသွားတာမဟုတ်ဘူးနော်အဲ့လိုဖြစ်တယ် give me an illustration ဒီမိလိနာပညာမှာဒါဒါကြီးတွေ့ရတယ်ဒီမိလိနာမင်းကြီးကလည်းဒီရှင်သာကတိကတခုခုဖြေလိုက်ရင်ဥပမာအများမေးတာတခါလေဥပမာနှစ်ခုသုံးခုလေးခုပေးတာ မင်းလည်းမင်းနဲ့စကားပြောဖို့မလွယ်တာအဲ့ဒါပဲတခြားယဟန်တွေကအကုန်ရှုံးတာပဲဒီရှင်နာကပိန်နဲ့တွေ့မှမင်းလည်းမင်းလည်းမန်ဆိုရကြတာရှုံးပေးတာတခြားဘုန်းကြီးပဲဘုန်းကြီးမှသူနဲ့ပြန်မပြောနိုင်ဘူးလေကိုရှုံးနိုင်တယ်နားလေတော့ဟန်ကြောင်းလို့မရဘူးဟမ်အဲ့လေသူကသူကတိတ်စကားတတ်တာဆိုတော့ဟိုဘက်ကလှည့်ပြောဒီဘက်ကလှည့်ပြောဆိုတော့ရိုးရိုးသမားမပြောတတ်တော့ဘူးပေါ့မှန်ရင်လည်းသူကရှုံးတာ အဲ့ဒါအခုဒီမှာပေးတယ် suppose that a man were to light a light from a uh, light uh, would the one light have passed over to the other light ဒါခုနကဘုန်းကြီးပြောပြတာဟုတ်တယ်မလားဒီဒီဒီမီးမီးတော့ကခုရောက်တော့တာလားဒါမဟုတ်ဘူးပေါ့လေနော်ဒါနားလည်ပြီနော်ဆိုတော့နောက်တစ်ခုကတော့အဲ့ page အလယ်လောက်မှာပါရှိတယ်ဘန္ဒုနာကစေနာ what it is that is born into the next existence အဲ့ဒီဘဝသိမှာဖြစ်သွားတာဆိုတာဘာလဲဆိုတော့ဘယ်နဲ့ဖြစ်တော့ Working, it is mind and body that is born into the next existence. နာနဲ့ယုတ်သွားဖြစ်တာတတ္တဝါဖြစ်တာမဟုတ်ဘူးပေါ့အတ္တဖြစ်တာမဟုတ်နာနဲ့ယုတ်သွားဖြစ်တာ It is this same mind and body that is born into the next existence. နော်သိကောင်းဒီဘဝကယုတ်နံသည့်ဒီပင်လျင်ဟိုဘဝရောက်သွားတာလားဟိုဘဝမှာသွားဖြစ်တာလား It is not this same mind and body that is born into the next existence. But with this mind and body one does a deed ဟလာဒီဘဝမှာဒီယုတ်ဒီနံနဲ့မင်းကံတစ်ခုပြုတယ် it may be good or it may be evil and by reason of this deed another mind and body is born into the next existence ဟင်လားနောက်ဘဝမှာဖြစ်သွားတဲ့ဆိုတဲ့ယုတ်နာဟာဒီဘဝမှာပြုတဲ့ကုသိုလ်ကံအကုသိုလ်ကံသူကသူ့ကြောင့်ဖြစ်တာအဲဒီဒီဒီဒီဒီဘဝကနာနဲ့ယုတ်ကအဟိုပြောင်းသွားတာမဟုတ်ဘူး ဟိုဘဝမှာဖြစ်တဲ့နာယုတ်ကဒီဘဝကပြုတဲ့ကံကြောင့်ဖြစ်တာနော်ပြန်ဖတ်လိုက်အောင်မဟုတ်လား It is not this same mind and body that is born into the next existence, but with this mind and body, one does a deed. It may be good or it may be evil, and by reason of this deed, another mind and body is born into the next existence. ကောင်းပြီလာအောင်မယ်ဟုတ်လား If it is not This man and body that is born into the next existence, is one not freed from one's evil deeds? ဒီဘဝကယုံနာဟိုဘရောက်သွားတာမဟုတ်ဘူးဆိုရင်လေဒီဘဝလို့တော့အကုသိုလ်အကုသိုလ်ရဲ့အကျိုးဟိုဘမခံစားဘူးဟိုဘဘဝအစ်စ်ပဲဟုတ်လားအာတိတ်တိတ်တိတ်တိတ်ဟိုပြုတ်တယ် very true ဟုတ်လားမေးလား तू မေးတင်တယ်ဒါဆိုတော့ဟိုဘကအစ်စ်ပဲဒီဘဝဖြစ်တယ်ဆို ဒီဒီတော့တပြည့်တော့အကုသိုလ်တွေလုပ်မယ်ကိစ္စမရှိဘူးနောက်ဘဝအတက်သွားဖြစ်မှာပဲဟုတ်လားယုံနာအတက်ဖြစ်မှာတော့ခံရမလို့ဘူးပေါ့ဟုတ်လားအဲ့တော့ဘယ်နဲ့ဖြေတော့ if one were not born into another existence အကယ်၍နောက်ထပ်ပရိသန္တိမရှိတော့ဘူးဆိုရင်ဖရာယဟန္တာလို့ပေါ့ဟုတ်လားဒီဘဝပရိနိဗ္ဗာန်ပြုပြီးပြီးတော့နောက်ထပ်ပရိသန္တိမဖြစ်တော့ဘူးဆိုရင် if one were not born into another existence one would be freed from one's evil deeds အဲ့လိုဆိုရင်တော့ ဒီအကုသိုလ်တွေကလွတ်ခွင့်ရသွားတယ်ရှင်ရှင်ရှင်အင်္ဂုလိမာလာလို့ဟုတ်လားသူလှုပ်ထားတဲ့အကုသိုလ်လူတတ်ထားတဲ့အကုသိုလ်တွေအများကြီးပဲဒါမှမဟုတ်ပြိရန်နာဖြစ်ပြီးပြိတွေမှာပြုတော်တဲ့အကုသိုလ်တွေကကျုံပိန်နေတာဆိုတော့လွတ်သွားတာ But O king inasmuch as one is born into another existence ဒါမှမဟုတ်နောက်ဘဝဖြစ်နေအောင်မယ်ဆိုရင်ဖြစ်မယ်ဆိုဖြစ်ရင်တော့ there is uh, therefore is one not free from one's evil deeds မလွတ်နိုင်ဘူးမင်းနောက်ထပ်မဖြစ်တော့ဘူးဆိုရင်တော့လွတ်မယ်နောက်ထပ်ဖြစ်အောင်မယ်ဆိုရင်တော့မလွတ်နိုင်ဘူး ဒါမှန်ပဲ give me an illustration အဲ့ဒါလေးသိကောင်းတယ် it is as if a man were to take away another man's mangoes လူတစ်ယောက်ကတော့တရားသီးတွေတော့ခိုးမယ်ခိုးတော့ဖမ်းရောမိရောမိတဲ့ခါကျတော့ तू ရှင်းနေကောင်းကောင်းမှားလိမ့်မယ်ထင်တယ် तू ဘာနဲ့ပြောလဲ this man has taken အဲဒါဒါဟိုလူကတရားတရားဘာခေါ်လဲတရားလူကပြောတယ်ဟုတ်လားအဲ तू ကျွန်တော်ရဲ့ ဘာတွေခိုးပါလဲပေါ့ဟုတ်လား this man has taken away my mangoes အဲဟိုလူကခိုးတဲ့လူကပြောမယ်တဲ့ sir i did not take away his mangoes ကျွန်တော်သူ့သူ့တရားကြီးကိုခိုးတာမဟုတ်ဘူးတဲ့ the mangoes which this man planted were different from those which i took away သူစိုက်တဲ့သူစိုက်တဲ့တရားကြီးကျွန်တော်ခိုးတာမဟုတ်ဘူးတဲ့ကျွန်တော်ခိုးတဲ့တရားကြီးကတခြားပဲသူစိုက်တဲ့တရားကြီးကတခြားပဲလားတော့ဒါသူ့တရားကြီးမဟုတ်ဘူးစကားကတ်တာပေါ့ဟုတ်တယ်မလားအဲ I am not liable to punishment ဆိုတော့မေးတယ် Oh king what uh, would the man be liable to punishment assuredly venerable sir he would be liable to punishment ဒီကောင်ပြပေးရမှာပေါ့လေသူသူသူ argument ကနော်ဒီဒီနိုင်ငံရှင်းနေတယ်ဒါမျိုးလုပ်နေတာပါဟုတ်တယ်မလားအလွန်အလွန်ဒီဘက်ကပါတယ်သူစိုက်တဲ့တရတိရမြေကြီးထဲမှာသူကသူပေါ့ဟုတ်တယ်မလားသူတရတိရဟိုပါပဲဒီတရတိရတခြားပဲဆိုတော့ဒါသူခိုးတာမဟုတ်ပါဘူးပြောတော့ အဲ့ဒါကိုရှင်မြင်ကိုမေးတယ်ခင်ဗျာအဲမင်းကြီးသူအပြစ်ပေးမလားပေါ့ပေးမှာပေါ့ဟုတ်လားဘာကြောင့်လဲ for what reason because in spite of what he might say he would be liable to punishment for the reason that the last mangoes were derived from the first mangoes ဟိုသူခိုးတယ်ဆိုဒီတရားဒီကဒီတရားဒီကနေပြီးတော့ဆက်ပြီးတော့ဖြစ်သွားတာဒီတရားဒီနဲ့ဆက်သွယ်ဖို့ရှိတယ်ခုနကဟုတ်တယ်မလားလုံးဝလုံးဝ defect ဖြစ်နေတာမဟုတ်ဘူး နော်သူသူသူစက်ပြက်တဲ့တရားတခြားဟိုတိတ်တော်မှာသူသူသူတပညာတိတဲ့တရားတရားတခြားလို့ပြောလို့မရဘူးသူတို့ဆက်ဆက်နေတာဟုတ်တယ်မလားအဲ့ဒါကသူကပြောတယ် yeah so instead of what he might say he would be liable to punishment for the reason that the last mangoes were derived from the first mangoes in exactly the same way with his with this mind and body one does the deed ဒါခုနကပြန်ပြောတာပေါ့လေနော်အေးဒါကြောင့် ဒီဘဝနဲ့နောက်ဘဝခုနလိုနောက်ဘဝကအပြစ်ဖြစ်တာဒီဘဝကဟာဟိုရွေ့တော့တာမဟုတ်ဘူးလို့ပြောတာမှန်ပေမဲ့လို့ဒါဖြင့်အပြစ်ကြတော့မခံရဘူးလားလို့ပြောတော့မဟုတ်ဘူးဒါတော့မင်းအာတာဝန်ရှိတယ်အပြစ်တော့ကဘာကြောင့်တော့ဆက်ဆံမှုရှိနေတယ်အဲ့ဒါမိလိနာမှာပါတာသိကောင်းတယ်ဒါဒါလေးတွေမှတ်ထားဖို့ကောင်းတယ်တမ်းမယူမလားနော်အဲ့တော့ကို နောက်တော့မေးချင်တာပါရှိတယ်ပြောကျင်းပြလားကျိုးကိုကိုတတ်သေးတယ်လို့တတ်သေးတယ်လို့ဗာပြောလို့ဆိုတာဖန်905ကပါဘလူကတိရှိနေဆိုမရှိဒါစမှာမရှိပါဘူးမရှိဘူးဒါဗမာဗမာဗမာနိုင်ငံရဲ့အယူဆမင်းမင်း ဟိုသူများကိုကြိုက်ရင်လည်းပဲဘဝ900ခံရမယ်သူမို့ခုနလိုဆူးဆိုင်လုပ်ရင်အဖန်900 900ပါပါဆိုတော့မှန်ကစာမဒီလိုမရှိဘူးဟိုစာမတချို့ဆိုတာရှိတယ်ဒါကတော့ဘာလို့ဆိုတော့စိတ်ကိုတတ်တဲ့အခါမှာစိတ်အမွေးနဲ့အမျှခံရတယ်ဆိုတော့ရှိဘူး။များရဲ့။အဲစိတ်ဘယ်မှာရှိလဲ။အဲအထခဏတွေထဲမှာပေါ့လေ။ဟိုဖယားဖယားကဟောတဲ့အနေနဲ့တော့ မပြောတော့ဘူးမှတ်မိဘူးဒါကလားဒီမှာရှိတယ်အဲအဲ့ဒီလိုသာရှိတယ်မင်းမင်းကိုကိုတတ်တယ်လို့နောက်လဲနောက်ဘွားတွေဘွားတွေမှာဒီလိုပဲဖြစ်လိမ့်မယ်လို့မဟုတ်မရှိပါဘူးဒါကပြောလဲ900ပဲ9ကဘာပဲတတ်မှတ်ချက်လည်းမဟုတ်ပါဘူးအဲ့ဒါပြောတာဒီဒီလူမျိုးအစွဲလန်းအယူအဆနဲ့ဘာသာရေးနဲ့ရောတယ်ဆိုတာအဲ့ဒါကြီးပြောဟုတ်လားရောပြီးတော့ဒါဒါဖရာဟောအစ်စ်ဘာသာရေးလိုပဲစိတ်ကထင်းနေကြတာဟုတ်အဆက်ဆက်ဆက်လာဟုတ်လားစင်မလာဖြစ်ဟုတ်တယ် အမှန်ကတော့ဟိုဒကရာဒီမာကနည်းနည်းဟိုပြူတာလည်းပါမယ်ထင်တာပါပဲ6တာလို့လည်းပါမှာပေါ့လေဟုတ်လားအကုသိုလ်မလုပ်ပါဘူးစိတ်လေးတကောင်တတ်မိတာနဲ့ကိုယ်စိတ်အမွေးအေးအတွက်နဲ့ခါရမယ်ဆိုတော့အကြောက်စရာကြီးပဲဒါမှလို့900ပဲ1000ပဲဒီလိုတော့မရှိပါဘူးဗမေ့ကျင်ကြတဲ့ ကဲတတ္တဝတယောက်တေခါနိဘာဖြစ်လို့ပြောတာဟမ် With, without looking at notes နည်းနည်းဇောဇောမလာနဲ့ဘူးဇောအရင်ပါတော့ဟမ်ဘာဘာတွေသူသူသူစိတ်တဲ့ဘာတွေပေါ်လာအဲ့ဒါအဲ့ဒါသာပြောအဲကံသို့မဟုတ်ကာမနမိတ် သုံးဖို့ကတိနမိတ်ဒီသုံးခုတည်းကတစ်ခုခုနော် one of them ပေါ်တယ်ဟုတ်ပြီလားဘာလဲပြန်ပြောကံကာမနမိတ်ကောင်းပြီကံဆိုတော့သိပဲထားပါတော့ဟုတ်လားကုသိုလ်ကအကုသိုလ်ကာမနမိတ်ဆိုတော့ဘာတော့အဲအဲ့ဒီကံလှုပ်တဲ့အခါမှာအချာအညာဖြစ်တဲ့ဝတ္ထုပစ္စည်းတသပလာဟာဟုတ်ပြီဂတိနမိတ်ဆိုတော့ဘာတော့ရောက်မဲ့ဘဝရဲ့နမိတ်ပေါ့နော်ရောက်မဲ့ဘဝရဲ့နမိတ် အဲဆိုတော့ကံကကုသိုလ်ကံဖြစ်မယ်ဆုံးကျွေးတယ်ဆိုတော့ဆုံးကျွေးတဲ့ကုသိုလ်ကံဆုံးအထုကုသိုလ်ကံဆိုရင်ဘာတွေကမ္မနမိတ်ဖြစ်နိုင်လဲအဲ့ဒီဆုံးနေဟမ်တန်ခါတော်တွေချက်တာပြုတ်တာတွေဒါကမ္မကမ္မနမိတ်ဖြစ်နေအကယ်၍မဟုတ်ဆိုးတယောက်ဆိုရင်ဟောဘာဒီကမ္မနမိတ်ဖြစ်မလဲအဲတရိษံနေဘာလို့တဏ္ဍတို့ဟောလားဒူးလေးတို့ဘာလို့နေဖြစ်နေဟုတ်ပြီလားဒါကမ္မနမိတ်ပေါ့ ညပြည့်ရောက်မဲ့လူမှာဘယ်လိုဂတိနိမိတ်တွေမြင်တတ်တာဟမ်နတ်ဗိမာန်တို့နတ်သမီးတို့ပရိဒါပင်တို့နော်ဒါတွေမြင်တယ်ငရဲကြမဲ့လူဆိုဘာတွေမြင်တာခွေးနဲ့ချီးတော့ဟမ်ငရဲငရဲသားငရဲဒိခုံပေါ်ဟုတ်လားငရဲသားတို့ငရဲမိတို့မြင်တယ်နော်အဲလူပြစ်မဲ့လူဆိုရင်ဘာမြင်လဲအမိဝမ်းရေခေါ်တာပေါ့နော် inside of the womb ပေါ့ဒါတွေမြင်တတ်တယ်ဒီဒီထဲကတစ်ခုခုမြင်တတ်တယ်အဲ့ဒီကံတော်လကောင်ကာမနမိတ်တော်လကောင်ဂတိနမိတ်တော်လကောင်တစ်ခုခုသူ့စိတ်ထဲမှာသင်သင်ရှားရှားအာအာကြီးစွာပေါ့ဟုတ်လားသင်သင်ရှားရှားပေါ်နေတယ်ဟုတ်ပြီလားကောင်းပြီအဲ့အဲ့ဒါပေါ်ပြီးတော့ဗာဖြစ်တယ်အဲတေဂာနိဇောနော်ပါဠိလိုမရဏတဏ္ဍဇောလို့ခေါ်တယ်မှန်မှာဘာဖြစ်လို့တေဂာနိဇောလို့ပြောတယ်တေဂာနိဇောဖြစ်တယ် ဇောဆိုတာဟာအဲ့ဒီအာယုံကို ပြည့်ပြည့်ဝဝခံစားတာကိုဇောလို့ခေါ်တယ် full experience of the object ဇောစောတယ်ဆိုတော့ဗမာလူပြောတယ်လဲနားလဲတယ်လို့လို့ပဲမလဲဘူးမဟုတ်လားဘာလို့ဇောစောလဲဆိုတာနော်ဘုန်းကြီးတွေလည်းတောင်းတာဇောစောတယ်အမှန်တော့အာယုံရဲ့အရာတာကိုအပြည့်အဝ experience လောက်တာကဒီဇောအခိုက်တာကမှလောက်တယ်ဇောမရောက်ခင်တခြားစိတ်ကလေးတွေရှိသေးတယ်အဲဒါလက်ခံတဲ့စိတ်ရှိတယ် investigate လုပ်တဲ့စိတ်ရှိတယ် determine လုပ်တဲ့စိတ်ရှိတယ်ဒါတွေကအဲ့ဒီဟိုဇောကအားရပါရ experience လုပ်နိုင်အောင်တော့ရှေ့ကနေပြီးတော့ prepare လုပ်ပေးတာပေါ့လေအဲ့လိုအဲ့ဒီခါမှာဇောဇောအခိုက်တန့်ကြတော့အခုဒီမှာတော့ငါးငါးချိန်ပေါ့လေဒီကံကြီးကြတော့အဲ့ဒီမှာအာယုံကိုအပြည့်အဝခံစားတဲ့တော့ငါးချိန်ဖြစ်တယ်ဟုတ်လားအဲငါးချိန်ဖြစ်ပြီးတော့ဘာဖြစ်လဲအဲ့ဒီအဲ့ဒီဇောကဘယ်အာယုံကိုယူတော့ခုနဟမ်ဘယ်အာယုံကိုအာယုံပြုတ်တော့ဘယ်အာယုံကိုယူတော့အဲ့ဒီဇောငါးချက်က ခုနဆိုခုနအာယုံသုံးခုထဲကတစ်ခုခုကိုပဲယူတာပေါ့နော်ကံကံဖြစ်စေကာမနမိတ်ဖြစ်စေကတိနမိတ်ဖြစ်စေယူတယ်နော်စိတ်ဆိုတာအာယုံအများကြီးရှိရတယ်နော်အာယုံမရှိဘဲစိတ်ဆိုတာမရှိကောင်းပဲအဲ့ဒါယူတယ်အဲ့ဒီဇောဖြစ်ပြီးသွားပြီးတော့နောက်ဘာဖြစ်တယ်တေတယ်ပဲပြောရလို့ဟုတ်လားอืมသုတိတဲ့ခါမှာဘာစိတ်ဖြစ်တော့သုတိစိတ်မဟုတ်ဘူးသုတိစိတ်ပေါ့သေသေတဲ့ခိုက်တာမှာသုတိစိတ်ဖြစ်တယ်ပေါ့နော်အဲအဲ့ဒီသုတိစိတ်ကဘယ်ကိုအာယုံပြုလဲဘယ်အာယုံယူလဲ အေးကိုဘဝအစတုန်းကပရိဒဏ်နေစိတ်ကယူခဲ့တဲ့အာယုံကိုယူတယ်ဟုတ်ပြီဟာဟန်ကြတယ်ကဲသုတိစိတ်ပြီးတော့ဘာဖြစ်လဲပဋိသင်္ဍိစိတ်ဆိုတာဖြစ်တယ်နော်အဲ့ဒီပဋိသင်္ဍိစိတ်ကဘယ်အာယုံကိုယူလို့ခုနဇောနော်သူရှင်နာရှင်နာကနေပဲပြောကြပါဆိုဟုတ်လားအဲ့ဒီဇောယူတဲ့အာယုံကိုပဲသူကယူတယ်ဘဝချားသွားပြီနော်အာယုံတူးနေတယ်အဲ့ဒါအဲ့ဒါမှတ်ပါကောဟုတ်လား သုတိကသုတိတယံဝတဘဝပရိသဏီယဆိုင်ပြီးတော့တဘဝဆိုဘဝနှစ်ခုဘဝသာခြားသွားတယ်အာယုံယူတာကအဲ့ဒီခုနဇောယူတဲ့အာယုံကိုသူကယူတယ်ဆိုတော့ဒီဘဝသေပြီးတော့လူပဲဖြစ်မှထားပါတော့ဟုတ်လားဒီကသေပြီးဗမာပြည်သွားတယ်လို့ဖြစ်နော်အဲ့တော့အာယုံကတော့အဲဒီဒီဘဝတေခါနီးဇောယူတဲ့အာယုံပဲဟိုအဝေးကြီးမှာထားပြီးတော့ပြိတ္တန်လေးသိဖြစ်တော့ဒီအာယုံပဲယူတယ် ဟုတ်ပြီလားအေးအဲ့ဒီပဋိသင်္ဍေစိတ်နဲ့အတူဘာဖြစ်လဲဟမ်ဘာဖြစ်လဲမဘွယ်မဟုတ်သေးဘူးပဋိသင်္ဍေစိတ်နဲ့အတူအတူတပြိုင်နက်တခြားဘာဘာတွေဖြစ်သေးတော့ဒီစိတ်တက်တက်ပဲဖြစ်တာလားဟမ်ရုပ်ရုပ်ကလေးတွေလည်းဖြစ်သေးတယ်အဲဒါဒါလူတွေတပြောတာနော်ဟိုအမိဝမ်းကိန်းနဲ့တတ်တော်လေးတပြောနတ်တွေကြတဲ့မကဘူးပေါ့အဲ အဲဒီယုတ်တွေကိုဘာလို့ခေါ်လဲဆိုကမ္မဇယုတ်လို့ခေါ်တယ်ကံကြောင့်ဖြစ်တဲ့ယုတ်နော်ကမ္မဇယုတ်အဲဒီယုတ်တွေဖြစ်တယ်အဲ့တော့ပဋိသင်္ဍေလို့ပြောလိုက်ရင်အဲ့ဒီပဋိသင်္ဍေစိတ်ရဲ့ပြီးတော့ရုပ်ရယ်ပေါ့ဟုတ်လားဒီဒီဟာကိုပဲပရိသန်တွေနေတယ်ပရိသန်နေတဲ့ကဒါဖြစ်တယ်နားလည်ပြီနော်အဲအဲ့ဒီပရိသန်တွေစိတ်ဟာနောက်ထပ်ဘာဖြစ်တယ်အဲ့ဒီပရိသန်တွေစိတ်ကတပွားလုံးထပ်ထပ်ထပ်ထပ်ဖြစ်တယ်ဟုတ်လား ဒါမှမဟုတ်အဲ့လိုဖြစ်တဲ့ခါကျတော့သူ့ကိုပရိသန်နေလို့ခေါ်သေးလားမခေါ်တော့ဘာလို့ခေါ်တော့ရုပ်ဆင်တိုင်းဟမ်ဟိုဘောဘာအခေါ်ရှိတယ်ဘာသိတော့အဲဘဝင်စိတ်လို့ခေါ်တော့ဟုတ်ကလားကောင်းပြီကိုင်းအဲ့ဒီတပွားသေးတယ်ပြီဆိုတော့ရောက်နောက်ဆုံးရောက်သွားလို့သေးတော့သုတိကြအဲ့ဒီသုတိစိတ်ဟာဘယ်စိတ်နဲ့တူတော့ဘယ်စိတ်နဲ့မျိုးတူတော့ပဋိသန္ဓေစိတ်သုံးဖို့ဘဝင်စိတ်နဲ့မျိုးတူတယ်နော်ဒါကြောင့်မို့တဘဝမှာပဋိသန္ဓေရဲ့ ဘဝင်ရဲ့သုတိရဲ့ဆိုတာဟာအတူတူပဲဓမျိုးတစားတယ်ပဲသူတို့ function တာကွာတယ်တနည်းအားဖြင့်အချိန်ကာလကွာတယ်ပြောချင်လည်းပြောပါတယ်နော် function ကွာသွားတယ်အဲအဲ့ဒီလိုသွားတယ်အဲ့လိုဖြစ်တဲ့အခါမှာဒီဘဝကနာယုတ်ကဟိုဘဝကိုပြောင်းသွားတာလားဘယ်လိုလဲမဟုတ်ဘူးနော်ဟိုဘဝမှာနာယုတ်အတစ်ဖြစ်တယ်ဒါမှမဟုတ်အဲ့ဒီနာယုတ်အတစ်ဟာဒီဘဝနဲ့လုံးဝမဆက်ဆက်ဘူးလားဆက်ဆက်မှုရှိတယ်ဒီဒီဘဝမှာ အာကုသိုလ်ကံအကုသိုလ်ကံပြုလုပ်တဲ့အတွက်ကြောင့်ဘုံအဲ့ဒီအဲ့ဒီရဲ့အကျိုးအဖြစ်ဖြင့်နောက်ဘဝနောက်ဘဝမှာသွားပြီးတော့အာဉာဏ်ရုပ်သွားပြီးတော့ဖြစ်တယ်ဟုတ်ကဲ့လားအဲဒါကြောင့်မို့ဗုဒ္ဓဘာသာကလက်ခံရမှာအတ္တဆိုတဲ့ဟာအမြဲတမ်းတည်ရယ်ဆိုတဲ့အတက်တို့လိပ်ပြာတို့ဘာဝိညာဉ်ကောင်တို့ဘာလဲလို့ခေါ်တာပေါ့လေဟုတ်လားအဲ့ဒါမရှိဘဲနဲ့ဘဝနောက်ဘဝတွေကိုလက်ခံအဲအဲ့တော့ နောက်ဘဝလက်ခံတာချင်းတူပေမဲ့လို့ဟိန္ဒူတွေလက်ခံတာနဲ့ဘုရားဘာသာလက်ခံတာနဲ့ဒီနေရာမှာကွာခြားသွားတယ်နော်အဲခုနဒါနားလဲပြီနော်အဲအဲ့တော့အဲ့လိုနောက်ဘဝမှာသွားပြီးတော့ယုံနာအပြစ်ကဖြစ်တာဆိုရင်ဒီဘဝကပြုတဲ့ကုသိုလ်အကုသိုလ်ကိုဟိုဘက်ကျမခံရတော့ဘူးလားခံရမယ်နော်ရမယ်ဘယ်လိုဥပမာနဲ့ပြောလဲတယတိခိုးတဲ့ဥပမာနဲ့ပြောအောင်နော်အဲ အဲ့တော့စိုက်တဲ့တရတိနဲ့တိလာတဲ့တရတိဟာတခြားစီလည်းဟုတ်တယ်ဒါမှမဟုတ်စိုက်စိုက်တဲ့တရတိအကြောင်းပြုပြီးတော့ဖြစ်ဖြစ်လာတဲ့ဘာခေါ်လဲအတိဖြစ်တဲ့အတွက်ကြောင့်မို့ဒါအဲ့ဒီအဲ့ဒီလူရဲ့တတိကိုပဲခိုးတယ်လို့ယူရတယ်အဲထို့တူပဲဒီမှာလည်းပဲဒီကံကြောင့်ဒီကဒါဆိုလူကပြုတဲ့ကံရှိတယ်ဒီကံကြောင့်ဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့ဘိုးကြလည်းဒီဟာရမယ် ခုနဂတိနမိတ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်တာတခုရှိတယ်အရင်လည်းပြောဥပါပြီနော်ဘယ်ဘယ်ဘယ်ဘယ်တရားလဲပြောခဲ့ဘူးတော့မသိဘူးတေခဏီပုဂ္ဂိုလ်တယောက်ဟာမကောင်းတဲ့နမိတ်တွေဖြင်းနေပြီအဲ့ဒါဘေးကလူတွေကဘာမှမလုပ်နိုင်တော့ဘူးလားလုပ်ပြီနော်ဒီတိုင်းမကြည့်နေရတော့မှာလားဒါတော့တခုကူညီလို့မရဘူးလားရတယ်ဟုတ်လား तू အဲ့လိုနမိတ်ထင်တာသိရင်ကိုက तू အဲ့ဒီနမိတ်ပြောက်ပြီးတော့ကောင်းတဲ့နမိတ် နော်ကုသိုလ်နမိတ်ထင်အောင်ကိုကလှုပ်ပေးနိုင်တယ်ပရိတ်ဘုရားသာတရားသာရုပ်ပေးမယ်သူဟိုဘာခေါ်မလဲသိနေသေးတယ်တတိရှိနေသေးတယ်ဆိုရင်ဘုရားကြောင့်တရားကြောင့်ပြောလို့ရတယ်သူ့ကိုပဲပန်းလေးလှူလိုက်ပါလေးလှူလိုက်ဒီလိုပြောလို့ရတယ်နော်အဲ့ဒီလိုနဲ့ကိုကကူညီနိုင်တယ်ပြုပြင်နိုင်တယ်ဒါမိတ်ဆွေကောင်းအနေနဲ့ဒါလှုပ်နိုင်တယ်ဝိထုရှိတယ်မဟုတ်လားအဲ ပါတော့အဲ့ကိုသူကမုတ်ဆိုးကြီးအဲမုတ်ဆိုးကြီးနဲ့သူ့ရဲ့သူ့ရဲ့တာယဟနာအဲသိရင်ငါမပြောတော့ဘူးနော်အော်ဘယ်လိုလဲငါမြမီးတွေးနေမှာလားနေတယ်သိတယ်ဒီလူတွေနာတာသူမပါဘူးထင်တယ်အဲ့ကဟုတ်လားဟုတ်လားအော်ဒါလည်းသာပြောနေတော့သာပြောအဲ ရှင်းတော့မုံဆိုးကြီးတယောက်ရှိတယ်ဟုတ်လားသူကတလုံးမုံဆိုးလောက်လာအဲကြီးလာတဲ့ခါကျတော့သူ့မှာသားတယောက်ရှိတယ်သူသားကယဟန္တာဖြစ်တယ်ကြီးလာတဲ့ခါကျတော့သူ့အဖေကိုသင်္ကန်းဖို့ပေးထားတာပေါ့ဦးစင်းကြီးပေါ့အကြောင်းမှနေပေါ့အဲတော့နေတော့ဦးစင်းကြီးကသင်္ကန်းကြီးတဲ့ခါကျတော့အဲ့ဒီမကောင်းတဲ့နမိတ်တွေသူထင်လာဆိုတော့ရောင်ရမ်းအော်တယ်တဲ့ဟာလောက်ကြပါဘူးကဘောလုံးကခွေတွေလိုက်လာပြီပေါ့လေကဲပါဦးငါနဲ့ဒီလိုအော်တယ်တဲ့အဲ့လိုအော်တဲ့ခါကျတော့သားလာတိတယ်ငါဖေတော့ဒီတန်းတည်ရင်တော့ အပင်ငရဲတေးချပြီပေါ့ဒါနဲ့တခါလဲသူ့အဖေပွေပြီးတော့စိတ်တည်ရင်းမြင်းကိုယူသွားခိုင်းသူ့မှာတပည့်အများကြီးရှိတယ်အဲ့ဒီစိတ်တည်ရင်းမြင်းယူသွားတချို့ကလည်းပန်းနေတော့ပြီးတော့ရှာခိုင်းဆိုပြီးတော့ရတဲ့ခါကျတော့ဥစဉ်ကြီးဖရာဟိုဖရာကိုလည်းကြည်ညိုပန်းနေလှူးဒါဥစဉ်ကြီးလှူးဆိုပြီးတော့လောက်တော့အဲ့ဒီမှာဥစဉ်ကြီးကပန်းနေဖရာကိုလှူတယ်အဲ့ဒီလိုသူ့အာယုံ အာယုံလည်းပြောင်းသွားတယ်ဟုတ်လားဖရာအာယုံကုသိုလ်အာယုံလည်းပြောင်းသွားရောခုနကနမိတ်ကလည်းပြောင်းသွားတယ်သူ့ထင်နေတယ်ခုနက နော်ခွေးငကြီးကလိုက်တာတို့ဟုတ်လားငရဲလေးကလိုက်တာတို့တွေပျောက်သွားပြီးတော့နတ်သမီးလေးတွေမြင်လာနော်အဲ့တော့သူကပြောတယ်အဲ့ကျတော့ဟာငါသားမင်းချူပါရဲ့မိတွေမင်းမိတွေတွေလာနေအဲ့အဲ့ဒီအချိန်ခါမှာ तू တည်သွားတဲ့ခါကျတော့ညက်တီမှာသွားဖြစ်တယ်တပွားလုံး तू မဆိုးလှုပ်လာတာဟုတ်လားတပွားလုံးဆိုတော့တားကောင်နေတက်လာတယ်အကုသူရှိပြီမယ်လို့ သူတို့ဝင်ဖြောက်သွားတော့ပေါ့ဟုတ်လားတေကန်ဒီမှာသားကပြုပြင်ကောင်းသွားတော့ဘူးသူကလည်းခါတဲ့ဒီတေကန်ဒီမှာကုသိုလ်စိတ်နဲ့တည်သွားတဲ့အတွက်ကြောင့်မို့နတ်ပြည်သွားဖြစ်တယ်အဲနတ်ပြည်ဖြစ်တာကိုလည်းအားမရသေးတော့သားကလိုက်ပြီးလိုက်တက်ပြီးလိုက်တရားထခေါ်တော့ဟိုမှာသူတောတာပန်ဖြစ်သွားအဲတောတာဖြစ်သွားတော့ကိစ္စမရှိဘူးတော့အပယ်မကြနိုင်တော့ဆိုတော့စိတ်ချပြီးပြန်လာတာပေါ့အဲအဲ့ဒီလိုနားလည်ရင်တေကန်ဒီမှာမတော်တဆနမိတ်ကောင်းနမိတ်အဲဆိုးတွေထင်းနေတာကိုသိရင်ကိုကအဲ့လို ပြုပြင်ပေးနိုင်တယ်ပြောင်းလဲပေးနိုင်ဒါကံကိုကံရဲ့သဘောတရားကိုကိုယ်ကဝင်နှောက်ရှက်တာမဟုတ်ဘူးနော်အကုသိုလ်ကံအကုသိုလ်ကံကျိုးပေးမှာကုသိုလ်ကံကုသိုလ်ကျိုးပေးမှာတိုးတော့ဒီနေရာမှာသူ့ကံကိုပြောင်းအောင်လုပ်ပေးတဲ့သဘောပေါ့သူဒီဟိုမကောင်းတဲ့နမိတ်နဲ့တည်သွားရင်အကုသိုလ်ကံနဲ့သူတည်တော့မှာဟုတ်တယ်မလားအဲ့တော့နမိတ်ကောင်းအောင်သူပြောင်းပေးလိုက်တော့ကောင်းတဲ့နမိတ်လည်းဖြစ်တော့သူကုသိုလ်စိတ်ဖြစ်တော့သူကုသိုလ်နဲ့တည်သွားတာပေါ့အဲ့ဒီကုသိုလ်ကသူ့ကိုချိုးပေးသွားဒါမျိုးကို အာတဏကံလို့ခေါ်တယ်နော်အာတဏဆိုတာနီးတာကံနီးရတာတေကံနီးပေါ့တေကံနီးမှာပြုတဲ့ကံလို့ခေါ်တယ်အာတဏကံတဲ့နတ်ပြည်မှာတခဏပဲနေရနတ်ပြည်မှာလားတို့တော့ तू က तू ကတားကောင်းရှိတာဟုတ်တားကောင်းရှိတော့တွားပြီးတော့လိုက်ပြီးဆက်ပြီးတော့တရားဟောတော့ तू ကတောတော်မှဖြစ်သွားတော့ပယ်မကြတော့ဘူးအဲတော့ဘုရင်တော့ तू နတ်ပြည်ခဏနေပြီးဟိုအဲဆင်းပါပေါ့ဟုတ်လား အဲ့တော့ဒီဝတ္ထုကိုကြည့်ပြီးတော့သူလုတ်ခဲ့အကုသို့အကျိုးကိုမခံရဘူးတော့ဒီလိုရှိတယ်အဲ့ဒါကလည်းအဲ့ပြောပြအကုသို့အကျိုးဆိုတာဒီပฏิတန်တိကျိုးရယ်ပဝုတိကျိုးရယ်လို့နှစ်မျိုးရှိတယ်အဲ့ဒါလည်းနားလည်ရအောင်ကုသိုလ်ကျိုးဖြစ်ဖြစ်အကုသိုလ်ကျိုးဖြစ်ပฏิတန်တိကျိုးဆိုတာကဒီအကုသိုလ်ကမင်းကိုလူလူဖြစ်အောင်အကျိုးပေးလိုက်တယ်၊ညက်ဖြစ်အောင်အကျိုးပေးလိုက်တယ်၊အဲတရိษံဖြစ်အောင်အကျိုးပေးလိုက်တယ်နော် အဲ့ဒါကပဋိသင်္ဍေယုလို့ခေါ်တယ်နောက်အဲ့ဒီပဋိသင်္ဍေနောက်မှာတဘဝလုံးမှာဖြစ်တာဖြစ်တဲ့အကျိုးကိုပုဝတ္တိကျိုးလို့ခေါ်တယ်ကုသိုလ်ကံကြောင့်လူဖြစ်လာမှလို့လူဘဝဆင်းရဲနေတယ်နော်ကျိုးနေတယ်ဟုတ်တယ်မလားဒုက္ခတွေတွေ့တယ်အဲ့တော့ဒုက္ခတွေ့တာကျိုးတာတွေပါတွေဟာအကုသိုလ်ရဲ့အကျိုးအဲ့ဒီအကုသိုလ်ရဲ့အကျိုးဟာအကယ်၍ဒါပဋိသင်္ဍေကျိုးပေးမယ်ဆိုရင်အကုသိုလ်ကအပယ်ပို့မှာသိကြတယ် အခုဟာပိုးတီရိုးအနေနဲ့ပေးတာဆိုတော့ကိုလူဘဝမှာပဲဒုက္ခတွေ့တယ်။မကောင်းတာတွေနဲ့တွေ့တယ်။အဲ့ဒီလိုရှိတယ်။ထို့အတူပဲခွေးဖြစ်တယ်ဆိုတာအမှန်အကုသိုလ်ကံကြောင့်ဖြစ်တာ။နော်ဒါဒါဒီဒီဒီအပိဓမ္မာသင်ကြားချက်အရကုသိုလ်ကြောင့်ဖြစ်တာမဟုတ်ခွေးကအကုသိုလ်ကြောင့်ဖြစ်တာ။ဒါမှမဟုတ်အမေရိကန်မှာဖြစ်တဲ့ခွေးတွေကြည့် အာတို့ဗမာပြည်ကလူလူတွေတက်တော်မှတို့ဟာဟဲ့အဲအဲ့တော့အဲဒီဘဝမှာသူအခုလိုကောင်းကောင်းမွန်မွန်နေရတာပါဒါကြတော့နောက်ဘဝကုသိုလ်ရဲ့အကျိုးကုသိုလ်ရဲ့ပိုးတီကျိုးပဋိသန္ဓေကျိုးမဟုတ်ပဋိသန္ဓေကျိုးဆိုတာပဋိသန္ဓေအခိုက်တန့်မှာဖြစ်မယ်အကျိုးဆိုတော့လူဖြစ်မယ်နတ်ဖြစ်မယ်ခွေးဖြစ်မယ်ဘာဖြစ်မယ်ပေါ့ဒါမှမဟုတ်အဲ့ဒီပိုးတီခါမှာကောင်းကျိုးမကောင်းကျိုးရတာတွေကရှိသေးတယ်အဲအဲ့ဒါတွေကအာ ခုနပိုးတီကျိုးလို့ခေါ်တော့ခုနပြုတ်လာတဲ့အကုသိုလ်တွေရဲ့ပိုးတီကျိုးကြတော့မရှောင်နိုင်ဘူးရအောင်ပါပဲသူသူခုနနတ်ဖြစ်တယ်ဆိုတော့တောတော်မှဖြစ်သွားတယ်ခုနဘဝပေါ့ဆိုအဲ့ဒီမှာနတ်အနေနဲ့လည်းပဲသူမကောင်းတာရှိတော့တော့ရှိအောင်မယ်ပေါ့ဟုတ်လားလူလူတော့တော့ဒုက္ခမများဘူးပေါ့မကောင်းတာမြင်ရတာတို့ဘာလို့လဲရှိအောင်မယ်ဆိုဒါသူတွေ့ရမှာပဲအကုသိုလ်အကျိုးတော့ဒါတွေ့ရအဲ့ဒါမှပြောထားတယ်မြတ်စွာဘုရားကိုပဲကြည့်နော်မြတ်စွာဘုရားကဘုရားဖြစ်တယ်ဆိုတဲ့က ခုကိလေသာအကုန်လုံးကင်းစင်လို့ဟုတ်လားဟိုဘာမှအညစ်အကြေးမရှိတဲ့ဘုရားဒါပေမဲ့လို့အကုသိုလ်ရဲ့အကျိုးဘုရားခံရနေတယ်ဘုရားဖြစ်ပြီးတဲ့နောက်လည်းပဲပုတ္တိကျိုးအနေနဲ့ဘုရားခါနာတယ်ခေါင်းကြိုက်တယ်နော်နောက်ဆုံးဝန်းတော်လာတယ်ဆိုတာဒါတွေကခံရတယ်သူများအဆွဆွဲခံရတယ်အဲ့ဒါကြီးအားလုံးဘာလဲဆိုအကုသိုလ်ကျိုးတယ်ပုတ္တိကျိုးတယ်အဲ့ဒါကြောင့်မို့ဒီပဋိတန်ကြီးကျိုးကတော့ မတတ်နိုင်ဘူးလေမတတ်နိုင်ဘူးဆိုတာကသူကယဟန္တာဖြစ်သွားပြီကိုနော်တောတော်ဖြစ်ရင်လည်းခုနှစ်ဘဝပေါ့လေလားယဟန္တာဖြစ်ရင်တော့လုံးဝမရှိတော့သူကယဟန္တာဖြစ်သွားပြီဆိုတော့ဒီကောင်တွေကဘလောက်ပေးခြင်းပေးခြင်းမရှိတော့ဘူးလေဟိုမှာသူ့နေရလွန်သွားပြီကိုဟုတ်လား။နောက်ကိုကတော့ဘာနဲ့အကြောင်းပြတော့ဒီစိတ်ကနေမကောင်းတာတခုလှုပ်ပြီးတော့မင်းဟိုဘက်စိတ်တက်ကူးသွားဒီကတရားပလိကမလိုက်နိုင်ဘူးဒါရကြံခဲ့အောင်နေနေကြကြတော့ဟိုဘက်ဟိုဘက်ဘာညဖားမလို့ဒီဘက်ကောင်တော့ဘာမှမတတ်နိုင်ဘူးဟုတ်လားအဲအဲ့ဒါမျိုးလိုပဲအဘုသူတွေကတော့ပေးမှာပဲလှုပ်ထားရင်တော့ ကောင်းလေပရိသန်ဒီဇေဝပုတိဇေဝတော့ပေးနိုင်ရင်ပေးမှာပဲဒါမှမဟုတ်ဉာဏ်နာဖြစ်တော့နောက်ဘဝကိုမှသူကမရှိတော့ဘူးမဖြစ်တော့ဘူးဆိုတော့ဘယ်လိုလုပ်ပြီးတော့အကျိုးတော့ပေးတော့အဲအဲ့ဒီလိုအနေနဲ့အကျိုးမပေးတာအဲဒါမှမဟုတ်ခေါင်းပြောလိုက်ပုတိဇေဝဆိုတာတွေကတော့ပေးမယ်အဲရှင်အင်္ဂလိပ်မာလာဆိုရင်လည်းပဲအဲ့ဒီဘဝနေနဲ့သူခံတော့တာတော့ရှိတယ်။အဲသူများခဲခဲခဲပြသူကောင်းဝင်မှန်တာလို့ပါတော့လေ။ဒီလိုခံရတာမျိုးတော့ရှိတယ်။ယူတတ်တဲ့ပုဂ္ဂိုလ်တူဆိုရင် ကိုလူတတ်တယ်ဆိုတော့မကောင်းတဲ့အကုသိုလ်မဟုတ်လားအဲ့ဒါသူဒီကိမာရဒီပဲသူကောင်းနေတယ်မရှိကောင်းမှုတွေလုပ်ပြီမဲ့လို့ယဟန္တာဖြစ်မှသာစိတ်ချရတာဘောမဟုတ်လားကောင်းမှုတွေလုပ်တော့ကောင်းမှုများပြီးတော့သူတေကန်ကြီးမှာကုသိုလ်စိတ်နဲ့တည်သွားရင်တော့ဟိုလွန်ခဲ့ဟိုဘာကောမလဲ immediately following ဘဝမှာတော့သူကောင်းတဲ့ဘဝရောက်မှာပေါ့ဟုတ်လားဒါပေမဲ့လို့တစ်ချိန်ချိန်မှာအဲ့ဒီသူလူတတ်ထားတဲ့ကုသိုလ်ကံကအကျိုးပေးခွင့်ကြုံလာရင်တော့သွားမှာပေါ့ ဘာလို့ကံစားတစ်ခါပြုတ်ထားပြီးရင်သူစောင့်နေတာပဲဟုတ်လားဟိုအခြေအခြေအနေပေါ့ဟုတ်လားစာကန်းဆက်တော်တော်ကြည့်ပြီးစောင့်နေတာအဲသူအဲစာကန်းဆက်ပြည့်စုံလာတဲ့အချိန်မှာသူကဝင်ပြီးအကျိုးပေးတာကိုကောင်းကျိုးဖြစ်ဆိုးကျိုးဖြစ်တယ်အဲတော့သူကဆိုတော့နောက်တာတရားရပြီးတော့ဟာကုသိုလ်ကောင်းမှုတွေပြုပြုလို့တေဂာနိမှာလည်းကုသိုလ်နဲ့တေသွားရင်တော့ခုနလူသမှုကသူ့နောက်ဘဝမှာတော့အကျိုးမပေးနိုင်ဘူးပေါ့ဟိုပရိသန်ကျိုးမပေးနိုင်ဘူးဒါမှမဟုတ်ဗုဒ္ဓကျိုးကြတော့ပေးနိုင်တာပဲ ပရိသတ်နေကျိုးလည်းပဲခိုးနောက်ဘက်နောက်ဘက်ဘဝတွေမှာမပေးဘူးလို့မပြောနိုင်ကံအမျိုးမျိုးရှိတယ်မလားကံကံကြောင့်ပြောတော့ပါတယ်မဟုတ်လားဒီဘဝအကျိုးပေးတဲ့ကံနောက်ဒုတိယဘဝခေါ်တဲ့အဲနောက်ဒုတိယဘဝအကျိုးပေးတဲ့ကံနောက်တတိယဘဝနေပြီးတော့တတန်တရားလုံးဆိုတာအကျိုးပေးတဲ့ကံရှိတယ်မဟုတ်လားအဲအဲ့တော့အဲ့ဒီကံကြီးလောက်ထားတာဆိုတော့တနည်းနည်းဒါအကျိုးအကျိုးပေးတာပေါ့ဟိုကံကြောင့်ပြောတော့ပြောတယ်လေမကောင်းတာလုပ်တဲ့လူကကောင်းတာလုပ်တဲ့လူကမကောင်းတာလုပ်တဲ့လူကအနတ္တိရောက်သွားပြီ အဲအဲ့ဒါလေးလည်းပြောပြီးတယ်နောက်ပြီးတော့ရေရဲကြသွားတယ်ဟိုကံတော့ကံနဲ့လက်ဆက်လုပ်ပါလို့ရှင်းပြီ။အဲ့ဒါနည်းနည်းတော့နော်အဲ့ဒီအဲ့ဆုံးဟာ။ဟိုအမမေတာကျွန်တော်တို့တခါဟောနေပြီနော်။မဟောတာလို့လည်းမဟုတ်ဘူး။ကောင်းတာလို့လည်းမဟုတ်ဘူး။ဟုတ်တယ်ဟုတ်တယ်မနစ်ကမနစ်ကမနစ်ကလာဆွဲစင်မှာပါဟုတ်တယ်ဟောတာပဲနောက်ဆုံးလည်းစင်အဲအဲ့ဒါအဲ့ဒါကာမဝိပင်္ဂတုကဒါသူကနည်းနည်းလက်ခံပါလို့ဆိုပြီးလက်ခံပါတယ်အားလုံးကတော့လက်ခံလိုက်တာ ဒီရဟိုလက်တော်များနဲ့ပတ်သက်ပြီးတော့ဒီဘောရိပင်အောက်မှာကိလေသာပြိဋိဘဆာတယ်။နောက်နောက်ဆုံးပြိဋိဘပြုတဲ့အချိန်မှာခန္ဓာပြိဋိဘဆာတယ်။အဲ့တော့ဓာတုပြိဋိဘပဲတော့ဆာတယ်။ဓာတုပြိဋိဘကိုကျမ်းဂန်မှာဆိုတာကတော့သာသနာကုံတဲ့အခါပေါ့လေ။ဒါအာ တနေ့ကြံလေးဒီဒီသာသနာကြီးကွယ်မှာမဟုတ်လားဟုတ်ပါအဲသာသနာကြီးကွယ်ပြီးတော့ကိုဒီမြတ်စွာဘုရားရဲ့အခုဓာတ်တော်တွေကအကုန်လုံးဘောဓိဘယ်မှာစုမယ်လို့ဒီလိုအဆိုရှိတယ်လေစီရှိပြီးတော့ပဲဟိုမြတ်စွာဘုရားပုံတန်ထန်းကိုဖြစ်ပြီးတော့တရားဟောဦးမယ်အဲပြီးတော့မှလုံးဝကုန်သွားမယ်လို့အဲ့ဒါကတော့ဘယ်ဘယ်ခါရဲလို့တော့တိကျမပြောနိုင်ဘူးဟိုဗမာဗမာပြောပြောနေတာသာသနာ9000ကျော်ရင် as long as Buddhism မကွယ်တဲ့ကာလပတ်လုံးဓာတုဟိုနေပြိနေပါမစားဘူးအဲမစံသေးဘူးလို့ဆိုရမှာပေါ့အဲ့တော့ဟိုဘုရားဗလာမကွယ်အောင်ကတော့ကိုကအခုလို့ကိုကတော့ခံလည်းကျင့်သုံးသွားမယ်အဲ့ဒါလေ့လာကျင့်သုံးသွားမယ်ကို့သားသမီးတွေလည်းတဖြည်းဖြည်းပြေးသွားလို့လောကမှာဟိုဘုရားဗလာအကြောင်းနားလည်တဲ့လူ ရှိနေသေးရင်ဒါသာသနာရှိနေသေးတယ်လို့ဆိုရဆိုနိုင်လုံးဝမရှိမှကွဲမှာဆိုတော့သာသနာကွဲဖို့တိတ်မလွယ်ဘူးတင်တိတ်မလွယ်ဘူးဟုတ်လားအခုအခုခေတ်မှာဆိုရင်ဘုရားဗလာတစ်ကဘာလုံးပြန့်နေဟုတ်လားဆိုတော့ဒီထဲကတယောက်တည်းလေးမကြည့်တဲ့လူလုံးဝမရှိတော့တဲ့အခါဆိုတော့တော်တော်စဉ်းစားလို့မရဘူးနျူကလ িয়াস တွေပွဲကြီးဖြစ်ပြီးတော့တကဘာလုံးတတ်တော်ကြီးကုန်းကွယ်တော့လို့မသိဘူးပေါ့လေလုံးမဟုတ်ရင်တော့ အာသိကွယ်ဖို့မလွယ်ဘူးလေအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအကန့်ကွာယူဆမယ်ဆိုရင်ဟိုစာမှာဆိုထားတာကဆိုတော့ဇာဝတုတ်ပိဋကတုတ်ဆိုတော့ဆင်းမော်တင်ပြီးတော့လှဲ့ဟာဒါတည်တယ်လို့ရှိရင်ဆိုတော့သုံးဝတစ်ထောင်ပေးမယ်ယူကြဟေးပထမတစ်ခါလှဲ့လိုက်တယ်ယူမလို့ဘယ်သူမှမရှိဘူးနောက်တစ်ခါလှဲ့လိုက်တယ်ယူမလို့ဘယ်သူမှမရှိနောက်တစ်ခါလည်းမရှိဘူးဆိုအဲ့လိုတည်တဲ့လူကိုတယောက်မှမရှိဘူးဆိုရင်သာသနာကွဲပြီဆိုတော့ ခုခုအနေနဲ့စဉ်းစားကြည့်ရင်တော့ရှိမှာပါပဲဟုတ်လားတယောက်တလေတယောက်တလေတော့ရှိမှာအဲဟိုပိဋကစာအုပ်တွေအနေနဲ့ကတော့ဒါရှိမှာပေါ့လေဒါတွေကတော့ကဘာတကဘာလုံးချိန်မှပျက်စီးသွားတဲ့ချိန်မှလာပျောက်တော့မှာဟုတ်လားအခုဆိုကွန်ပျူတာခေတ်ဆိုကွန်ပျူတာ disk ကိုတင်ထားလိုက်မယ်ဆိုရင်အာလော်လော်လေးနဲ့ storage ရှိ အဲ့တော့သာသနာကွယ်မှာတွေပါပူးမနေကြနဲ့သာသနာသာသနာကွယ်ဆိုတာဒီနေ့ဒီပုဂ္ဂိုလ်မကျက်တော့ရင်ဒီနေ့သူ့ကိုကွယ်နေတာပေါ့ဟုတ်တယ်ဒါဒါသူ့အတွက်တော့မှန်တယ်အဲ့ဒီပုဂ္ဂိုလ်တော့ကတော့သာသနာကိုမသိဘူးမကျင့်ဘူးအထူးသဖြင့်တော့ဟိုစာမာတော့သိတာနဲ့ဒါပြောတာဟုတ်ဒါမှမဟုတ်သိပြီးတော့မကျင့်ရင်လည်းဒါတော့သိတော့အထိပ္ပယ်မရှိဘူးပေါ့ဟုတ်လား ရှင်ပြဟိုမကြိုင်ရက်ကဒီပေါ်မှာစာရိတ္တရတူတူဖတ်ကြည့်နာမလေးတောင်သမိုင်းနာမလေးတောင်သမိုင်းဆိုတဲ့အကြောင်းမှာရေးတာပါဖြစ်လို့ဆိုရသဗျာနဲ့ညီတော်အာနန္ဒာတော့ဒေသကျွာလာတယ်ဆိုပြီးတော့ရေးတာအင်းအဲပြီးတော့လည်းဖတ်ကြည့်တာကတရားပြိဋိဘံစာလုံးမူတဲ့အချင်းအထိညီတော်အာနန္ဒာဟာအရှင်အာနန္ဒာပေါ့လေသောတာပန်မြပဲဖြစ်တယ် အဲ့တော့ဘယ်လိုလုပ်ဘုရားနဲ့လူလိုက်ကြည့်ကြလဲဆိုစာကြီးကောင်းကိုကြွနိုင်ပါ့မလဲအင်းဒါကတော့ဒါကတော့ဖြစ်ဟိုဖြစ်ဖြစ်မယ်ဆိုရင်ဖြစ်နိုင်တယ်လေသောတာပန်ဖြစ်မယ်လို့သူကဆံရရင်ရနေမှာဟုတ်လားဟိုယဟန္တာမဆံရတာမဟုတ်ဘူးလေဒါကတော့သောတာပန်ဖြစ်နေလည်းပဲဟိုကောင်းကင်ပြန်နိုင်တဲ့ဆံရပုထုဇဉ်တောင်မှရသေးတာ။ဒါကတော့ဖြစ်နိုင်တယ်။စုပေါ်မဲ့အောင်ဆံရ။ဒါပေမဲ့လို့ ကိုယ့်အနေနဲ့ပြောမယ်ဆိုတော့အဲ့ဒါတွေကအာကောတော့မယုံဘူးလေအာမြတ်စွာဘုရားဗမာပြည်ကြွတယ်လို့ပါလို့ဆိုမယုံအာအာပြည်မျိုးကကြီးကျယ်အောင်ကြွတယ်လို့ကြီးကျယ်အောင်လုပ်ကြတာလို့ပဲဒီလိုပဲထင်တယ်ဘုရားဟာဟိုအိန္ဒိယကအပြင်မဲ့ဘယ်မှမကြွဘူးလို့ခေါ်တော့ထင်တယ် တီဟိုတီဟိုလိုသုံးကောက်ကြွတယ်လို့သူတို့ရေးတယ်တီဟိုကရာဇဝင်နဲ့ဒါလည်းကွာတိတ်တိတ်မယုံဘူး။ဘာလို့ဆိုကျမ်းကြီးကျမ်းငယ်မှာတခုမှမရှိဘူး။မြတ်စွာဘုရားတီဟိုကြွတယ်ဆိုတာမရှိဘူး။ဟာဗမာပြည်ကြွတယ်ဆိုတာဝေး။ပြီးတော့ဆိုတော့ကိုကဘာခေါ်မလဲ။ဟိုအရန်ယုံတဲ့လူမျိုးမဟုတ်ဘဲနဲ့ဟာစင်စသာသာတွေးတွေးခေါ်ခေါ်အနေနဲ့စာဖတ်ကြည့်မယ်ဆိုရင်ပါဠိတော်တွေဖတ်ကြည့်လိုက် ဒီတုတ်ကိုမြတ်စွာဘုရားဘယ်ဘယ်တိုင်းပြည်နေတဲ့ခါမှာဘယ်ကြောင့်နေတော့ဟောတယ်ဆိုလှုပ်လှုပ်တယ်မလားအဲ့ဒါတွေလျှောက်ကြည့်လိုက်ရင်အဲ့ဒီအဲ့ဒီနေရာဌာနတွေကိုကြည့်လိုက်ရင်အခုအခုအိန္ဒိယအိန္ဒိယတောင်မှဒီဟာဟောတယ်အဲအဲ့ဒီအဲ့ဒီအပိုင်းလောက်အလယ်ပိုင်းလောက်ပဲရှိတယ်တောင်ပိုင်းတောင်တဲမရောက်โอเคอ่ะซ่าเลยနော်အဲ့တော့တောင်ပိုင်းတောင်မှမြတ်စွာဘုရားရောက်တယ်လို့ပြောဖို့မလွယ်ဘူးနောက်ဟိုနောက်ပိုင်းကျတဲ့ စာကျမ်းစာတွေကြတော့တောင်ပိုင်း state တွေရဲ့နာမည်နည်းနည်းပါလာအဲ့တော့နောက်ပိုင်းကျတော့နည်းနည်းကျေပြန့်သွားတဲ့သဘောရှိတယ်ပေါ့ဒါမှမဟုတ်ဒီနိဂေကြီး၄ရက်ရှိတယ်ပေါ့ဟုတ်လားဒီကမေဇင်ကတောင်းတဲ့အင်္ဂုတ်လို့ဒီနိဂေကြီးတွေထဲမှာကြည့်လိုက်မယ်ဆိုဟိုမြတ်စွာဘုရားလက်ကအဲတိုင်းကြီးဒေါ်လာတာဆိုတာကြားဘူးတယ်မဟုတ်လားတိုင်းကြီး16တိုင်းရှိတယ်ဆက်ပါอืมတိုင်းကြီး16တိုင်းဆိုတာအခုခင်ဗျပြောရင်16 district တိုင်းဆိုလို့ဟောလားဗမာပြည်လိုအိန္ဒိယပြည်လိုဒီကိုဆိုတာမဟုတ်ဘူး ဒီမှာတော့နယ်လေးပဲတော့သူတို့တိုင်းခေါ်တာပေါ့လေအဲ့ဒီတိုင်းနေကြည့်လိုက်ရင် district တစ်ခုလောက်ရှိတာကဲအိန္ဒိယ Ganges မြစ်တစ်လျှောက်ထားပါလားဟုတ်လားအဲ့ဒီလောက်မှာတိုင်းတိုင်း16တိုင်းချကြည့်တာဘယ်လောက်ရှိမလဲတိုင်းတစ်တိုင်းဟာအဲအဲ့ဒီအတွင်းလောက်ညသော်ပြကျင်လဲတာဆိုတော့ကက်ရှမီလောက်တော့ရောက်မှာပေါ့ဟိုဘာလို့နျူဒေလီကုရုတိုင်းဆိုတာနျူဒေလီဒေလီနာကိုကုရုတိုင်းခေါ်တာဟိုတမာတိတတိပဌာန်တော့ခေါ်တာ အခုခေါ်တဲ့မိလိနာမင်းကြီးတို့ဘာလို့ကြောက်လဲအဲဒီကက်ရှမီးယားပဲပေါ့အဲ့တော့မြတ်စွာဘုရားကကိုကတော့ဒီမြေဒီမဒေတာလို့ခေါ်တဲ့ဟို Central India ပေါ့လေအဲ့ဒီလောက်မှာပဲကျင်ကျင်လေများအကျင်လေတာများတယ်အပြင်ဘက်တော့မကြွဘူးလို့ပဲထင်ဒါမလို့ခက်တာကဘုရားသမိုင်းရင်းရင်မြတ်စွာဘုရားကိုအသွားခိုင်းတော့တာပဲအဲ့ဒီနေရာဘာလို့မလဲဘာခိုင်းတာအဲ့ဒီ ဟိုမိရိဒမင်းကဟိုဗါလဲအာယံဘယင်လားဒါမှမဟုတ်လေဂရိဘယင်လို့သူဂရိလို့ယုံကြည်ကြတယ်ဂရိအစစ်မဟုတ်လေဂရိအဆက်အနွယ်ပေါ့လေသူသူ क्वाइन နေရှိတယ်ဟိုစာအုပ်ထဲမှာပုံလေးတဲ့ခါကျတော့သူ့တော်ရေးတယ်စာဟုတ်လားအဲအဲ့တော့ तू တကယ်ရှိခဲ့တဲ့ဘယင်တော်တော့သိကြတယ်နော်အဲ့တခါမှတပည့်တော်ဖာလိုက်တော့ ကမ္ဘောဒီးယားမှာရှိအင်ကာဝါကပဲမိလိန်တာရဲ့မိလိန်တာကိုစင်နာကသိန်းရဲ့ကျောင်းနေဟုတ်တယ်အဲ့လိုလည်းသူတို့ပြောကြတယ်ခုနလိုပဲဒါကတော့ကိုကိုကိုနေရာကိုအမွှန်းတင်ရင်တော့ပြောကြတာထင်ပါတယ်ဟိုတိတ်အထောက်ထားမရှိဘဲနဲ့ပြောတဲ့ဟာတွေပေါ့လေအဲ့တော့ဘာသာဘာသာရေးအရာဟိုအရန်ယုံရင်လည်းယုံပေါ့လေနောက်ဆုံးဟိုဟိုစက်တော်ရာတို့ဘာလို့ဆိုတာလဲကိုကတော့မထင်ဘူး ဘာကြောင့်လဲဆိုတော့အပရန္တအတိုင်းဆိုတာအပရဆို west အန္တဆို end အပရန္တဆို west end of india so you you you, you see what what it will be ဟုတ်တယ်မလားဘွန်ဘေးနေမှာအဲ့ဒီမြစ်ကအခုတရားရှိတယ်နမဒါမြစ်ဆိုတာဟမ်နမဒါကအိန္ဒိယမှာရှိတဲ့မြစ်အမှန်ကအခုအခုမန်းချောင်းကိုနမဒါခေါ်ပြီးတော့လို့အဲ့တော့ အပရန္တပါအဲ့ဒီကိုမြတ်စွာဘုရားကြွတာဒါကိုဗမာကခါလဲမန်းဆက်တော်ဟာဆိုတော့ခြေတော်ယာကြီးတွေဘာတွေလုပ်ပြီးတော့လောက်တာအဲ့တော့ဘုန်းကြီးတော်ကအဲ့ဒါတော့သွားတော့သွားတယ်လေဟုတ်လားဘုရားဟုတ်လည်းရောက်ဘူးတယ်ဒါမှမဟုတ်ဘုရားအဲ့ဒီကိုကြွတယ်ဆိုတော့စိတ်ထဲကမယုံဒါမှတခုတော့ရှိတယ်လေဟိုစီစစ်စစ်နဲ့စစ်ဆေးတာကတမျိုးပေါ့လေဘာပဲဖြစ်နေနေဘုရားကမှန်ပြီးတော့ရှိခိုးလိုက်တော့ဒါကုသိုလ်ကတော့ဖြစ်တာပေါ့ဟုတ်လား တကယ်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြတ်စွာဘုရားဂုဏ်တော်မှန်ပြီးရှိခိုးမယ်ခြေတော်ရာကြည့်ပြီးတော့နော်မြတ်စွာဘုရားရှိကိုစိတ်ရောက်အောင်မလုပ်ဘူးလို့ရှိခိုးရင်တော့ဒါအကျိုးရှိတာပါပဲကုသိုလ်ရှိကုသိုလ်ရတာပဲဒါမှမဟုတ်ခုနကလိုတမိုင်းကြောင်းအရာပါရစစ်စစ်ပေါ့ပေါ့လိုက်မယ်ဆိုရင်တော့ဒါမဖြစ်ဘူးပေါ့ဒါဘာကြောင့်ပြောလဲဆိုတော့ဟိုတောင်ပေါက်ဆရာတော်ဆိုတာရှိတယ်ဘာသာကြီးမှာဒီလိုဘက်ကတိတ်လိုက်စားတယ်လက်မခံဘူးဒါတွေရွှေဒဂုံလည်းရွှေဒဂုံလည်းလက်မခံဘူးဆိုတော့စာတန်းကြီးဆိုတော့ရေးတယ်အဲဒါကြောင့် အဲ့ဒီရေးပြီးတော့အဲ့ဒီစာတန်းကိုအဲ့ဒီသူ့ရဲ့ဆရာလိုနေတဲ့ဆရာတော်တစ်ပါးသွားပြတယ်ဆရာတော်ပြဒါလေးဖတ်ကြည့်ပါဗျာဆိုတော့သူထားကြရောပေါ့လေအဲနောက်တစ်ခါပြန်တော့ဆရာတော်ပြဖတ်ပြီလားမင်းကငါဆုတ်ပြလိုက်ဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေမင်းမလုပ်နဲ့လူတွေတို့ပါတို့ကြည်ညိုနေတာပေါ့လေတို့စိတ်တွေပြက်ကုန်ရင်အကုသို့ဖြစ်ခြင်းဖြစ်နိုင်တယ်အဲ့ဒါမလုပ်ချင်ပါ ဆိုတော့ဆုတ်ပြလိုက်တယ်ဗျာအဲ့ဒါကြောင့်တွားတဲ့လူကတော့ကွာပြစ်မတင်ဘူးလေနော်ဒါကုသိုလ်သူကကုသိုလ်ဆိုရရအောင်ယူတတ်ရင်ရတာပဲဟုတ်လားဒါမှမဟုတ်ဟိုစစ်စစ်ပေါ့ပေါ့နဲ့စီစီစစ်စစ်နဲ့ပြောမယ်ဆိုတော့ကိုယ်ဒါတွေမယုံမန်းလေးဒီဖះကြွတယ်ဆိုတာဒါမယုံသေးဘူးမဟုတ်လို့တွေပြီးတော့မြင်းလာဟိုဘလူးမှာဘာထူရညာထူတယ်ဆိုတာမတော်ရောအကုန်လျှောက်တာအဲ့တော့ ရှင်ပြဘုံမြတ်စွာဘုရားအဘုံမပြပါစားလေအဘုံလို့ကိုကိုတာဘယ်ဘလူလာပြီးတော့ပြည်တာပါစားအခုကတော့ဟုတ်ကိတ္တကသုံးပုံဘယ်လိုရောက်တယ်ဆိုတော့ဘုရားပုတ်ကြရဟိုအဝတ်ကြီးလာဘုရားပုတ်ကြရပြောတာလာတာဒါကိုဘယ်သူမှဘယ်သူမှမပြောနိုင်ဘူးဘယ်လိုရောက်လာတယ်ဆိုတာဟုတ်လားဒါကတော့ ကုန်းလန်းရေလန်းကရောက်နိုင်တယ်လေရှင်းတော့လည်းပဲကူးလူဆက်ဆံမှုရှိတယ်ဒါကြောင့်တပည့်တော်တို့ပြီးတော့တေယုတ်ကျမ်းစာမှာရေးထားတယ်အဲ့ဒီတိဘက်ကနေတွားယူပါတယ်ဟုတ်ဒါကဒါကမာယာနမာယာနလိုင်းရောက်တော့တယ်ခြေရဝါဒကဒီလိုင်းမဟုတ်ဘူးခြေရဝါဒကတိဘက်ကိုမရောက်ဘူးတီဟိုကနေပြီးတော့ဟိုဟာဟိုတထုံရောက်တယ်လို့ခင်ဗျာတီဟိုကမဟုတ်ဘူးလားအဲ့ဒါလည်းပြောအောင်မယ်တို့ကလည်းတီဟိုကလည်းဂုံယူတယ်မင်းတို့ငါတို့ရှိရမင်းတို့ရှိရောက်တာပေါ့လေဒါ တထုံးကိုတောနနဲ့ဥတရကြွတယ်ဆိုမဟုတ်လားရှင်တောနနဲ့ရောက်တာအဲ့ဒါကအာတောကမင်းကြီးလက်ထက်ကတီခိုခိမရောက်သေးဘူးတီခိုနဲ့တော့တပြိုင်နဲ့ပေါ့လေမကြခင်တီခိုရောက်တယ်သို့တော့ at the same time လွတ်တဲ့ mission ထဲမှာဟိုတထုံတထုံလို့ပြောကြတယ်သူ့နတ်ဘူမိသူ့နတ်ဘူမိလွတ်တာကတစ်ဖွဲ့တီဟိုကိုလွတ်တာကတစ်ဖွဲ့ဟလာဟိုအနောက်ကက်ရှမီးယားလွတ်တာကတစ်ဖွဲ့အစတည်းဖြင့်ကိုယ်တိုင်ကိုယ်ဌာနလို့ဆိုတယ်မဟုတ်လားသာသနာပြုစိတ်လွတ်တယ် ဒါကတတိယသင်္ကနာတင်ပြီး200 BC လောက်မှာရှိတယ်မြတ်စွာဘုရားပြိဋိဘံပြုလို့နှစ်200ကျော်လောက်300 BC လောက်မှာရှိပြီအဲ့ဒီမှာကတထုံးလို့ပဲထားပါတော့ဟုတ်လားသူ့နဲ့ဘုံမီးကတထုံးလို့ပဲလက်ခံနေပဲထားပါတော့ဆိုတော့အဲ့ဒီတထုံကိုသွားတဲ့အခါမှာဘုန်းကြီး၅ပါးသွားတာ။၅ပါးသွားမှလည်းသာသနာပြုလို့ဖြစ်တော့။ဆိုတော့သူတို့ဘုန်းကြီးတွေသွားရင်သာသနာပြုသွားရင်ပိဋကတ်တွေပါမသွားပေဘူးလား။ဟုတ်ပါဘူး။ဟုတ်ဘူးလား။အဲ့တော့ အဲ့ဒီခေတ်တည်းကပိဋကတ်တွေရောက်တယ်လို့ယူဆလို့ရတယ်။ဒါကြောင့်မို့လို့ပဲနောက်တစ်ချိန်မှာဟို 11th century ကျတော့ဟုတ်တယ်အနော်ထာသွားတိုက်ကြတော့သဘောပိဋကတ်တွေသွားပင့်လာမဟုတ်လား။နော်အဲ့လိုဒါကတမိုင်းချောင်းအရာပြောတာ။အဲ့ဒီတစ်ချိန်တစ်ချိန်တည်းမှာပဲဒီဟိုကိုမရှင်တစ်ခုလွှတ်တယ်။တားတော်မဟိလာမင်းမင်းသားဖြစ်တဲ့ယဟန်ပေါ့လေ။သူလှုပ်ပြီးတော့သူအဲ့ဒီအဲ့ဒီဘယင်ကို convert လုပ်ပြီးတော့ ဒီဟိုကျွန်းကဗုဒ္ဓဘာသာထွန်းကားသွားတာသူသူကလည်းသူသူသူအဲ့ဒီပိဋကတွေယူသွားတာပဲပေါ့ဟုတ်လားဒီဟိုမှာလည်းပဲအဲ့လိုရှိတယ်ပြီးတော့နောက်တစ်ခုကတော့ဒါက archaeological ဟိုကနေဆိုင်သွားတယ်ဟိုပြီးကဘောဘောကြီးဖရာတွေဘာလို့တွေရှိတယ်မလားခင်ဗျအကုန်လုံးဘာလို့လဲရှိတယ်အဲ့ဒီအဲ့ဒီနေရာတွေကိုတူးဖို့ဟိုလေထုံရုံပါရင်းနဲ့ဘာတွေတွေ့တာလဲရွှေပေးထွားတွေတွေ့တာရှေးကြားတွေမှာစာရေးတာနော် အဲ့ဒီစာတွေကစလုံးကဘာနဲ့တူတယ်လဲဆိုတော့အိန္ဒိယတောင်ပိုင်းကကဒံမဆိုတဲ့စလုံးနဲ့တူတယ်သိနေကြတယ်